ဒီကနေ့သာသနာတော်နှစ်2564ခုကောဇာတက္ကိ1382ခုပြာသူလာပြီးကျော်4ရက်2021ခုတလပိုင်း31ရက်တနင်္ဂနွေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရှင်မွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှရှင်များနဲ့တကွာ လိုင်းမောကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဘုံဘုံတို့ဓမ္မဒါနဓမ္မဒေသနာဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကို ပြုကြတဲ့အခါကာလမှာဒီကနေ့ညဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ဝဏ္ဏကျော်တင်စီသူဥယျံဝင်း အကမှာတိရိတ္တမတင်ကြီးဒေါ်လွင်လွင်ဝေ A1 ဆောက်လုပ်ရေးကုမ္ပဏီမိသားစုနဲ့ဒေါ်အေးအေးတဲ့မိသားစု ရန်ကုန်မြို့နောက်ပြီးတော့ဒကာကြီးဥချိုမြင့်တနှစ်ပြည့်အားရည်စူး၍မိခင်ကြီးဒေါ်ရီရီညွန့်မြင့်မိသားစုညီညီမများတူမများမိသားစုတဲ့နှစ်ဖက်မိဘများအမှုထား၍ကိုကျော်ကျော်ဝင်းမသိန်းနန္ဒာဝင်း တာမောင်ပိုင်ဖြိုးဟိန်းကျော်တမီမဆုမဟာဝင်မိသားစု USA နှစ်ဖက်မိဘများကိုအမှုထား၍ကိုရန်လင်းဟန်မအေးမြတန်တာမိသားစုနောက်ပြီးတော့မောင်မောင်နှင့်မင်းညီတို့အားရည်စူး၍ဒေါခင်မြင့်ဝင်းမင်္ဂလာတုံးတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအနုမောဒနာဖြစ်ဖို့ဘုံဘုံတို့ဖကြားပြပါတယ်နော် အဲ့တော့ဒီနေ့နာယူကြည်ညိုကြမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း19တရွေ့ရွေ့နဲ့ပြောလာလိုက်ကြတာအပိုင်း19တောင်ရောက်လာเนาะဒီနေ့ပြောမယ့်မင်္ဂလာက အပမဒောဇဓမ္မေတုဟုတ်လားအာရတိဝိတတိပါပါ မစ္ဆပါဏာဇတန်ယမော အပမဒေါစဓမ္မေတုဧတံမင်္ဂလမုဒ္ဓမာမကောင်းမှုတွေဟူသမျှကိုမတွေ့ခင်ကရှောင်ကျင်လေတွေ့ကြုံလာလေမလွန်ကျူးနဲ့အထူးသဖြင့်စောင့်စည်းနေအရက်သေးသာမတော့စားနဲ့မှောင်မှားတတ်တဲ့အရာပဲလောက်ကင်ပြောကြတတိထားတရားမမေ့စီနော်ဒီကနေ့နာယူရမယ့်အပိုင်းကလောက်ကင်ပြောကြတတိထား တရားမမေ့စေတဲ့ကောင်းလိုက်တဲ့အတိဘယ်ဖွင့်ဆိုချက်ဆရာကြီးတကုံဥထုံးမြင့်ရဲ့ညံစွမ်းပေါ့နော်အပမဒောစဓမ္မေတုဓမ္မေတုကုသိုလ်တရားတော်၌အပမဒောစမမေ့မလျော့ခြင်းသည်၎င်းကုသိုလ်ကောင်းမှုတွေပြုဖို့အမှတ်ရနေတယ်နော်ကုသိုလ်ကောင်းမှုဆိုတာဘာတွေတော့ ကြံဉာဏ်ဖြင့်ဒါနကုသိုလ်သီလကုသိုလ်တမာတိကုသိုလ်ပညာကုသိုလ်ထွတ်ထက်ပို့ပြီးတော့အသုံးများတဲ့ဟောဟာရနဲ့ပြောရင်ဒါနသီလဘာဝနာကုသိုလ်သုံးမျိုးပေါ့နော်အဲ့ဒီကုသိုလ်ကောင်းမှုကိုဓမ္မအဲ့ဒီဓမ္မရဲ့ပုံမှာတတိယနေတာအဲ့ဒီတတိကိုအပမဒအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့အပမဒရဲ့အဓိပ္ပာယ်ကို ကုသိုလ်ကောင်းမှုတွေကိုမမေ့တဲ့တရားလို့ပြောလိုက်ရင်တော့ဒါခြုံမိသွားတယ်။ဟောဆိုကုသိုလ်ကောင်းမှုတွေမှာဘာဝနာတရားကလည်းအကျုံးဝင်နေတာ။ဟိုဒါနပြုဖို့အမှတ်ရတယ်။ဩတန်တရားခီးကိုရှောက်လန့်နေတာ။ဒါနကောင်းမှုပါမှငါအတွက်နော်အကျိုးရှိအောင်ငါလုပ်ရရောက်မယ်။ငါအစွမ်းတတ္တိရှိသလောက်ငါကြောင့်တပါသောတတ္တဝါတွေချမ်းသာစေရမယ်။ဒီစိတ်နဲ့ဒါနကောင်းမှုကိုပြုဖို့ဘုံဘုံတို့အမှတ်ရရမယ်ပေါ့နော်။ ပြီးတော့ကိုချင်းသီလကိုဖြူစင်ဖို့ဘုံဘုံတို့ဒါကိုလည်းပဲမမေ့သင့်ဘူးနောက်တန်တရားခီးကိုသွားတဲ့နေရာမှာသီလဟာသင်္ဘောလှေများနဲ့တူတယ်ကိုစီးနေတဲ့လှေကြီးပေါက်မယ်ပြက်မယ်ဆိုလို့ရှိရင်ရေလန်းခီးမှာဒါအကြီးအကျယ်ဒုက္ခရောက်နိုင်တယ်ပေါ့နော်ဒါကြောင့်ကိုယ့်ရဲ့သီလတည်းဟူသောသင်္ဘောလှေကိုမပေါက်ဖို့မပြက်စီးဖို့ဘုံဘုံတို့ဟာအမြဲတမ်းစစ်ဆေးရမယ်ဂရုစိုက်ရမယ်တတိရှိရမယ်နော်နောက်ပြီးတော့ဘာဝနာတရားကိုမမေ့ရဘူးတမာတိရှိဖို့ အမှတ်ရရမယ်အမှန်ကန်သိဖို့အမှတ်ရရမယ်တော့ဒီနေရာမှာအပမဒေါသဓမေသူ့ရဲ့အတိတ်ပဲကိုအလွန်လေးလေးနက်နက်ဘုံဘုံတို့ နားလည်ခြင်းနဲ့ဆိုလို့ရှိရင်ကုသိုလ်ကောင်းမှုတွေကိုမမေ့ရဘူးလို့တာမန်နားလည်တာထက်ပိုတဲ့နားလည်မှုမျိုးထိရောက်အောင်သွားရမယ်ပေါ့အဲ့ဒါကဘာတော့ဘဝရဲ့အခြေအနေမှန်တွေကိုမမေ့တာနော်ဒါဘာဝနာတရားထဲမှာအကျုံးဝင်တယ် ဘဝရဲ့အခြေအနေမှန်တွေကိုမမေ့တာလို့ဘုံဘုံပြောလိုက်တယ်နော်အဲ့ဒါဘဝရဲ့အခြေအနေမှန်တွေကဘာတွေတော့ဘုံဘုံတို့အခုဖြစ်ပုံနေတဲ့ဘုံဘုံတို့ရရှိထားတဲ့ဘုံဘုံတို့အခုနော်တွေ့ကြုံနေရတဲ့နော်ဒီအခြေအနေဒီဘဝဒီအနေဒါဟာဘလို့သဘောရှိတာတော့သူ့ရဲ့အမှန်တရားကဘာတော့အနှစ်ချုပ်ပြီးတော့ပြောရရင်အိုနာသေးကွဲကန်တဲ့တွဲအမြဲနေတိုင်းရှုပဲ အပမာဒရဲ့အတိဘယ်ကိုအဲ့ဒါလေးနဲ့တွဲပြီးတော့မှတ်စေခြင်းနဲ့ဘဝအိုတတ်တဲ့ဘဝကြီးဆိုတဲ့အမှန်တရားကိုမမေ့နဲ့အမြဲတမ်းအိုလိုက်နေတယ်ဟောင်းလိုက်နေအမြဲတမ်းအိုနေတယ်အည်အသွေးကျနေတယ်နော်ကောင်းတဲ့သဘောမဟုတ်ဘူးနော်နာကျင်မှုခံခက်မှုကိုဘုံဘုံတို့တွေ့ရလိမ့်မယ်ကျင်ဝလိမ့်မယ်အဲ့ဒီဒီကိုရှေ့ရှုနေတယ်အခုလည်းပဲအကြီးနဲ့အသေးပဲကွာတယ်အခန့်ခက်မှုမသက်တာမှုကအချိန်တိုင်းရှိတယ် ဒါကြောင့်မြတ်စွာဘုရားရုပ်အစုဝေးဆိုတာယောဂတုံယောဂခဲကြီးပဲလို့ဟောတာတတိအားနေလို့ဘဝကြီးကနားနေတယ်ဆိုတာကိုမသိတာပေါ့နော်ပြီးတော့ပျက်စီးရမယ့်ဘဝအမြဲတမ်းလဲပျက်စီးလိုက်နေတယ်လို့တစ်ချိန်ကျရင်လည်းအပီးပိုင်ပျက်စီးသွားရမယ်ဆိုတဲ့ဘဝရဲ့အခြေအနေမှာဟုတ်လားအိုနာသေးကွဲဘလို့ပဲတန်ရုံးစဉ်ရှိပြီးတော့အခိုင်အမာလိုပဲတွက်ထားတွက်ထားခုဘုံဘုံတို့နေရတယ်ဆိုတာတကယ်တမ်းက တစိမ့်သက်သက်ပဲတချိန်ကျရင်သူလည်းဘယ်ရောက်တော့မှမသိကိုလည်းဘယ်ရောက်တော့မှမသိတွေ့ရတုံးကြုံရတုံးလေးဒါဘုံဘုံတို့ကအဲ့ဒီအမှန်တရားကိုနားလေပါလှဲ့ခင်နဲ့အမေကြီးမေ့ပြီးတော့အစွဲကြီးစွဲနေကြတာဟုတ်တယ်မို့လားအခိုက်အတန့်လေးပဲလေဘသူဘသူမှဘုံဘုံတို့မိတွဲထားလို့မရပါဘူးအဲ့ဒီအမှန်တရားကိုဘုံဘုံတို့မမေ့ရဘူး နောက်ပြီးတော့ကိုထားလိုက်တဲ့စေတနာကိုတန်တမာဖြစ်ပေါ်သွားတဲ့စိတ်စေတနာနဲ့အကျိုးရလဒ်ကိုဘုံဘုံတို့တွေကရှောင်တိန်ခွင့်မရှိဘူးနော်အဲ့ဒီအမှန်တရားကြီးကလည်းကြောက်စရာကောင်းတာပဲမကောင်းတဲ့စိတ်စေနာမွေးမိရင်ဆင်းရဲဒုက္ခကစီးကြိုနေတယ်လို့မျိုးဟုတ်လားအဲ့လိုမျိုးကံကံရဲ့အကျိုးတရားစေတနာရဲ့စွမ်းရည်တတိဒါတွေဟာဘာတွေလဲလို့မေးရင်ဘဝရဲ့အခြေအနေမှန်တွေပေါ့ပိုက်ဆံရှိရှိမရှိရှိပညာတတ်တတ်မတတ်တတ် နော်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်လူသားတိုင်းဟာဒီအခြေအနေမှန်ကြီး၅ခုရဲ့အတွင်းမှာပဲရှင်သန်ဖြစ်ပေါ်နေကြတယ်ဟုတ်တယ်မဟုတ်လားအဲ့ဒီဟာကိုဘုံဘုံတို့မမေ့ရင်အဲ့ဒါအစစ်မြင့်တဲ့အပမာဒပဲဟုတ်လားနောက်ထပ်သူ့ထက်ပိုပြီးတော့အစစ်မမြင့်အစစ်မြင့်တဲ့အပမာဒရှိသေးတယ်အဲ့ဒါကဘာလဲဆိုတော့ဒီဖြစ်နေတာတွေကပုဂ္ဂိုလ်တ attva သဘောမဟုတ်ဘူးယုံ nant သဘောအဲ့ဒီယုံ nant သဘောမှာမှမတည်မြဲတဲ့မကောင်းတဲ့ တန်ဖိုးမဲ့တဲ့သဘောယုံနာအနိစ္စဒုက္ခအနတ္တအနှစ်ချုပ်လေးပဲပြောပါမယ်ဟုတ်လားဘုံဘုံတော်ကအဲ့ဒါကိုမေ့တယ်မေ့ပြီးတော့မေ့ယုံနေမကဘူးအမှန်ကိုမသိဘဲနဲ့ကိုသိနေတာကြီးကလည်းအမှားကြီးဖြစ်နေတယ်ဘာလို့ပုဂ္ဂိုလ်တ attva ဆိုတဲ့အတိမှားနဲ့နေတာအဲ့ဒီပုဂ္ဂိုလ်တ attva ဆိုတဲ့အတိမှားနေရာမှာနော်ယုံနာအနိစ္စဒုက္ခအနတ္တဆိုတဲ့အမြင်မှန်ကိုအစားထိုးနိုင်ရမယ်တနည်းအားဖြင့်ဒုက္ခဖြစ်နေတယ်ဆိုတာကိုမမေ့ဖို့ သူကြပါစို့ထောင်ထဲပဲမြဲနေနေရတဲ့လူတယောက်ကြားလာတော့လည်းပဲသူ့ကိုယ်သူထောင်ထဲရောက်နေတယ်လို့သူကသိပြီးတော့အမှတ်မရတော့ဘူးတွေ့ရအာယုံနဲ့ပြောနေတော့တာဒါဥမာပြောတာနော်ဒါဘုံဘုံတို့ဒီခန္ဓာကြီးနဲ့နေနေရတယ်ဆိုတာဆင်းရဲတဲ့သဘောမတက်တာတဲ့သဘောနဲ့နေနေရတာဒါပေမဲ့ဒီအမှန်တရားကြီးကိုဘုံဘုံတို့ဟာလက်ခံပါလျက်နဲ့အထိုက်အလျောက်လဲနားလဲပါလျက်နဲ့သိပါလျက်ကဲနဲ့အချိန်တော်တော်များများဘာလို့ဒါတော့မေးတာလဲဟုတ်တယ်မဟုတ်လား အဲ့ဒါကိုဘုံဘုံတို့အမှတ်ရရမယ်ပေါ့နော်ဒုက္ခဖြစ်နေတဲ့သဘောကြီးဒုက္ခဖြစ်နေတဲ့သဘောကြီးအကောင်းမဟုတ်ဘူးဆိုတာအမှတ်ရရင်နေရမယ်ဟုတ်လားဒါပါတော့အပမဒေါသဓမေသူရဲ့အတိတ်ပဲကိုဘုံဘုံနည်းနည်းလေးပြောပြတာဟုတ်လားဒီအပမဒတရားကိုမြတ်စွာဘုရားကမင်္ဂလာတရားလို့ဟောကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းတဖြည်းဖြည်းနဲ့မင်္ဂလာကအဆင့်မြင့်မြင့်မြင့်မြင့်လာပြီဟုတ်လား နောက်ပိုင်းမင်္ဂလာတွေကိုပြန်ပြီးတော့ကောက်နေတရားရှိမှဆိုလို့ဟုတ်လားမင်္ဂလာတရား38ပါးပြီးတဲ့အခါကျတော့ဏိကုံးချုပ်ကာထာလေးနဲ့တညတသက်38ဖြာမင်္ဂလာအနှစ်ချုပ်ဆိုပေါ်ထပ်ပြီးတော့ပြောကြည့်ကြတာပေါ့ဟုတ်လားတော့ဘုမတို့အပ္ပမဒေါသဓမ္မေတုနဲ့ပတ်သက်ပြီးတော့အပ္ပမဒနဲ့ပတ်သက်ပြီးတော့ပြောစရာတွေကနော်အလွန်မှနဲ့နဲ့ရှိုင်းရှိုင်းကြည်ကြည်ပြန့်ပြန့်ရှိနေတဲ့အတွက်ကြောင့်ဒါအပ္ပမဒရဲ့အတိပ္ပယ်လေးကိုအကျဉ်းမြင်လေးဖုံဖုံပြောလိုက်တယ်နော် နံပါတ်1ကုသိုလ်ကောင်းမှုကိုမမေ့တာဒါနသီလဘာဝနာအဲဘာဝနာတရားကိုမမေ့ဘူးဆိုတဲ့နေရာမှာထပ်ပြီးတော့အကျယ်ချလိုက်တော့အိုနာသေးကွဲကံနှစ်တွဲကိုမမေ့တာယုံနာအိဋ္ဌဒုက္ခအနတ္တမမေ့တာဒါကိုအနှစ်ချုပ်ပြောရင်အော်ငါဆိုတာကြီးကဒုက္ခဖြစ်နေတဲ့အရာကြီးပါလားလို့မမေ့တာဟုတ်လားအဲ့ဒီမမေ့မှုဟာလောကီလောကုတ္တရာအကျိုးစီးပွားတွေကိုများစွာ ဖြစ်ထွန်းစေတဲ့အတွက်ကြောင့်မြတ်စွာဘုရား ကြီးမားတဲ့မင်္ဂလာတရားလို့လို့ဟောတယ်ဟုတ်လားဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ကောသလမင်းကြီးကမေးလို့မြတ်စွာဘုရားဖြေခဲ့တဲ့တရားဒေသနာလေးတစ်ပုဒ်ရှိတယ်အဲ့ဒီမှာကောသလမင်းကြီးကမြတ်စွာဘုရားကိုဘယ်လိုမေးလဲဆိုတော့အဋ္ဌိနုခောဗန္တိဧကောဓမ္မောယောဥဘောအဋ္ဌိသမတိကိရှာတိထတိဒိဋ္ဌဓမ္မိကင်စေဝအဋ္ဌံသမရာယိကင်စားတယ်မြတ်စွာဘုရားတဲ့ခုဒီဘဝရောနောက်ဘဝရော အဲ့ဒါလိုနှစ်ပါးစုံသောအကျိုးစီးပွားတွေကိုဖြစ်ထွန်းစေတတ်တဲ့တခုတည်းသောတရားဆိုတာရှိပါသလားတဲ့မေးတာလေးပညာသားပါတယ်ဟုတ်လားအခုရောနောင်ရောနော်နှစ်ပါးစုံသောအခြေအနေမှာကြီးမားတဲ့အကျိုးစီးပွားကိုဖြစ်ထွန်းစေတတ်တဲ့တခုသောတရားရှိပါသလားတရားကတော့တခုတည်းဒါပေမဲ့အကျိုးစီးပွားကတော့နှစ်မျိုးဖြစ်ထွန်းစေရမယ်နော်အကျိုးစီးပွားနှစ်မျိုးဆိုတာဘာတော့အခုပစ္စုပန်နဲ့ နော်နောင်အနာဂတ်ပေါ့နော်ဒီမှာတော့မြတ်စွာဘုရားအလိုတော်ကြဘုံဘုံတို့ဘယ်လိုပြောမလို့ဒိဋ္ဌဓမ္မိကင်စေဝအထံတမ္ပရာယိကင်စအခုလောလောဆယ်အကျိုးရှိဖို့နော်နောင်ဘဝအကျိုးရှိဖို့အဲ့လိုမျိုးတခုတည်းသောတရားရှိပါသလားဆိုတော့မြတ်စွာဘုရားကအဋ္ဌိခောမဟာရာဇဧကောဓမ္မောယောဥဘောအဋ္ဌိတမတိကိရှတိတ္တတိဒိဋ္ဌဓမ္မိကင်စေဝအထံတမ္ပရာယိကင်စမင်းကြီးရှိတယ်တဲ့ပြစ္ဆုတ်ပံတမလွန်နှစ်တန်သောအကျိုးစီးပွားကိုဖြစ်ထွန်းစေတဲ့တခုသောတရားဆိုတာရှိတယ် အဲ့ဒါမြတ်စွာဘုရားဘာများတော့ဘုရားဆိုတော့မြတ်စွာဘုရားကအပမတော်ခောမဟာရာဇဧကောဓမ္မောအပမာဒဆိုတဲ့ဒီတစ်ခုသောတရားဟာခုနတုန်းကပြောခဲ့တဲ့ကုသိုလ်တွေကိုမမေ့တဲ့အိုနာသေးခွဲကံနဲ့တွဲကိုမမေ့တဲ့ယုံနာနေဆဒုက္ခအနတ္တကိုမမေ့တဲ့ဘဝကဒုက္ခဖြစ်နေတာပါလားဆိုတာကိုမမေ့တဲ့ဒီအပမာဒတရားတတိပေါ့နော်တရားကိုကောက်ရင်ဟုတ်လားအဲ့ဒီအပမာဒတရားဟာအခုရောနောင်ရော နှမျိုးစုံအကျိုးစီးပွားကိုဖြစ်ထွန်းစေတဲ့တခုတည်းသောတရားပဲတဲ့မင်းကြီးတဲ့ငါဥပမာဆောင်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တေယထာပိမဟာရာဇယာနိကာနိစီစင်္ဂလာနံပါဏနံဗရဇာနာနိတဗ္ဗာနိတာနိဟဋ္ဌိပရိတမောဒါနံကိရှန္တိဟောဒီကုံးတော်ဝါတွေနော်ကုံးပေါ်မှာကျက်စားနေကြတဲ့ကုံးတော်ဝါတွေအဲ့ဒီကုံးတော်ဝါတွေရဲ့ခြေရာတွေကိုနော်ဘုန်းဘုန်းတို့ဝေဖန်ကြည့်မယ်ဆိုလို့ရှိရင် အားလုံးဟာဆင်ချီရာထက်ငယ်တဲ့ခြေရာတွေကြီးပဲပေါ့ဆင်ချီရာတွေကိုထည့်လိုက်မယ်ဆိုရင်အကုန်လုံးဟာဆင်ချီရာရဲ့အတွင်းမှာပဲဝင်သွားကြတယ်ဆင်ချီရာဒီကုန်းတော်ဘာတို့ရဲ့ခြေရာတွေထဲမှာသူကအကြီးကဲပဲသူအကြီးဆုံးပဲပေါ့နော်အဲ့ဒါလိုပဲတဲ့ကုသိုလ်တရားမှန်သမျှချမ်းသာမှုကိုဖြစ်ထွန်းစေတဲ့တရားမှန်သမျှသည်ဒီအပမာဒဆိုတဲ့အဝင်းဝိုင်းထဲမှာပဲတက်ဝင်ကြရတယ်သူသည်သာလည်းအကြီးကျယ်ဆုံးအမြင့်မြတ်ဆုံးတို့ အပမာဒကိုမြတ်စွာဘုရားကအဲ့ဒါလိုဂုံလေးပြုတ်ပြီးတော့ဂါထာသုံးပုံမြတ်စွာဘုရားဟောတယ်လောကီအကျိုးစီးပွားလောကုတ္တရာအကျိုးစီးပွားပစ္စုပန်အကျိုးစီးပွားတန်တရားအကျိုးစီးပွားကိုဖြစ်ထွန်းစေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီဂါထာလေးသုံးပုံကိုသေသေးချာချာလေးမှတ်ကြည့်နော်အာယုံအာရောဂိယံဝဏ္ဏတကံဥစ္ဆံကုလိနတာရတိယောပတ္တယန္တေနဥလာရာအပရာပရာအာယုံအသက်ရှိခြင်းကို၎င်း အာရောဂိယံအနာမရှိသည်ဤအဖြစ်ကို၎င်းဝန္တန်ဆင်းလာခြင်းကို၎င်းတက္ကနပ်ပြီကို၎င်းဥ္စာကုလိနတံအမျိုးမြတ်သည်ဤအဖြစ်ကို၎င်းဥလာရမြတ်ကုံသော အပရပရအစင်စဉ်ဖြစ်ကုံသောရတိယောမွေလျောခြင်းတို့ကို ပတ္တယံဒေနတောင့်တသောသူသည် အပမာရောအပမာရကိုကာတာဘောပြုတ်အပ်၏မင်းကြီးတဲ့အသက်ရှည်ခြင်းကိုအလိုရှိတဲ့လူအနာကင်းခြင်းကိုအလိုရှိတဲ့လူ ရုပ်ဆင်းလာခြင်းကိုအလိုရှိတယ်လို့ဒါပြစ္ဆုတ်ပံကြိုးစည်းပွားတွေလို့ဆိုနိုင်တယ်ပေါ့နော်ခန္ဓာကိုယ်ပျက်စီးလို့သိပြီးတဲ့နောက်မှာကောင်းတဲ့ဘဝကိုရခြင်းနဲ့နောက်နတ်ပြည်ကိုရောက်ခြင်းတဲ့ပုံကိုနောက်ဘဝမှာအမျိုးမြတ်ခြင်းတဲ့ပုံကိုအစဉ်စဉ်မြင့်မြတ်တဲ့အကျိုးစီးပွားတွေကိုအစဉ်စဉ်မြင့်မြတ်တဲ့ချမ်းသာခြင်းမွေးလျော်ခြင်းတွေကိုအလိုရှိတဲ့ပုံကိုတွေဟာအပမာဒတရားကိုပြုသင့်တယ်တဲ့တတိရှိသင့်တယ်တဲ့ဗန္ဒိတာပညာရှိတို့သည် ပုံညကရိယာတို့သုံးပါးကုန်သောပုံညကရိယာဝတ္ထုတို့၌အပမာဒမမိမလျောခြင်းကိုပတန်တန်တိချီးမွမ်းကုန်၏သုံးပါးသောပုံညကရိယာဝတ္ထုဆိုတာဒါနသီလဘာဝနာကိုရည်ညွှန်းတာပါပဲဟုတ်လားပန္တိတာပညာရှိတို့သည် ပုံညကရိယာတို့သုံးပါးကုန်သောပုံညကရိယာဝတ္ထုတို့၌အပမဒမမိမလျောခြင်းဆိုတဲ့တတိတရားကိုပတန်တန်တိချီးမွမ်းကုန်၏အပမထောမမိမလျောသောပန္တိတော်ပညာရှိသည်ဒိဋ္ဌိဓမ္မေပိစုပံအတ္တဘော၌ ပဝတ္တောဖြစ်သောယောအထောစာအကျဉ်ကျူးသည်၎င်းတံပရာယီကိုတမလွန်ဘဝ၌ဖြစ်သောယောအထောစာအကျဉ်ကျူးသည်၎င်းအဋ္ဌိရှိ၏ဥဘောနှစ်ပါးကုန်သောတေအဋ္ဌိထိုကျူးတို့ကိုအဓိကနာတိရယူနိုင်၏အထာဘိသမယအကျိုးနှစ်ပါးကိုရယူခြင်းကြောင့်ဒီတော့ပညာရှိကိုပန္တိတောတိပန္တိတာဟု၍ပௌဇတိဆိုအပ်၏ပညာရှိဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုဒါမြတ်စွာဘုရားကိုတော်တိုင်ဒီလိုဖွင့်ပြတယ်ဟုတ်လား ဒါနသီလဘာဝနာလို့ဆိုတဲ့ပုံညာကရိယာဝတ္ထု၃မျိုးရဲ့အပေါ်မှာနော်မမေ့မလျော့ခြင်းဖြင့်နော်နေထိုင်နေတဲ့ပုံကိုပညာရှိတွေကချီးမွမ်းကြတယ်ဘာဖြစ်လို့တော့ဒီလိုဟာပြစ္ဆုတ်ပံအကျိုးစီးပွားရောတန်တရားအကျိုးစီးပွားရောနှစ်ပါးစုံသောအကျိုးစီးပွားကိုအရယူနိုင်တဲ့အတွက်ကြောင့်သူ့ကိုပညာရှိတွေကချီးမွမ်းကြတယ်ဘလို့ချီးမွမ်းတော့တဲ့ပန္တိတောတိပန္တိတဟူ၍ပုဇ္ဇတိဆိုရည်ပန္တိတဆိုတာအဲ့လိုမျိုး အပ္ပမာဒတရားဖြင့်အကျိုးစီးပွားနှစ်ပါးကိုရယူနိုင်တဲ့ပုဂ္ဂိုလ်ကိုသာလင် ပဋိဒလို့ဆိုတာတဲ့ဟုတ်လားအဲ့တော့ဒီဒေသနာလေးကိုဘုန်းဘုန်းတို့ကြည့်မယ်ဆိုလို့ရှိရင်ပြစ္ဆုတ်ပန်တန်တရားနှစ်ဖြာသောအကျိုးစီးပွားလောကီလောကုတ္တရာနှစ်ဖြာသောအကျိုးစီးပွားကို အပမာဒတရားသည် အကြီးမားဆုံးအကြောင်းတရားအနေနဲ့နော်ဖြစ်ထွန်းစေတယ်ဆိုတာ မသိနိုင်ဘူးလားသိနိုင်နော်ဒါလေးကိုဒါကြောင့်အရင်စပြီးတော့ပြောတာဒါကြောင့်လောကီပဲဖြစ်ဖြစ်လောကုတ္တရာပဲဖြစ်ဖြစ်နော်ဘယ်ရှုတော့မှာပဲကြည်ကြည်နော်အပမာဒ နော်ရှိတဲ့လူနဲ့မရှိတဲ့လူတနည်းအားဖြင့်မိမိရောရောပဝဆသာဖြစ်တယ်လို့နေတဲ့လူနဲ့မပိမဲ့လို့မပေါ့မဆာတတိတရားနဲ့နေတဲ့လူဟာအလွန်မှကွာခြားတယ်ဆိုတာကိုဘုံဘုံတို့နားလည်ဖို့လိုတယ်ပေါ့နော်မေ့သူနဲ့မမေ့သူကွာခြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာလေးတစ်ခုကအလွန်မှမှတ်သားစရာကောင်းတယ်ပေါ့မြတ်စွာဘုရားလက်ထက်ကတငယ်ချင်းယဟန်နှစ်ပါးနော်စိတ်တူသဘောတူ မြတ်စွာဘုရားကြီးကနေကမ္မထန်တရားတောင်းပြီးတော့နော်တောရွာတရွာစိတ်ငြိမ်မှုရှိတဲ့နော်တောရွာတရွာကိုအမိပြုတ်ပြီးတော့အဲ့တောဆက်ကလေးမှာပွားပြီးတော့တရားဓမ္မကိုအထောက်ကြတာပေါ့နော်လာတော့ကတော့ရည်ရွယ်ချက်ကောင်းကောင်းနဲ့ရိုးချွန်ချွန်လုပ်မယ်ထိထိရောက်ရောက်လုပ်မယ်ဆိုပြီးတော့နှစ်ပါးသလုံးလာကြတာပဲဒါပေမဲ့တကယ်တကယ်လုပ်ပြီးဆိုတဲ့အခါကျတော့တပါးသောယဟန်ကနော်မိမိရောရောပေါ်ပေါ်ဆားဆာနေနေတဲ့အခြေအနေကပဲများတယ်ညတိုင်းမီးလေးလှုံလိုက် နီးစပ်မှရှိတဲ့လူနဲ့စကားလေးပြောလိုက်ဒီလိုပဲနေတာပေါ့တပါသောယဟန်တော့ဘယ်သူမှစကားလည်းမပြောတော့ဒီတိုင်းပဲသူကတရားကိုစောက်ချပြီးတော့လှုပ်အဲ့ဒါလိုနဲ့နှစ်ပါးသလုံးသတင်းဝါလာကျွလို့မြတ်စွာဘုရားကြီးရောက်တဲ့အခါကျတော့တကယ်ကြိုးစားအထုတ်ခဲ့တဲ့မမေ့မလျော့တတိတရားကိုတန်ဖိုးထားပြီးတော့မပြည့်စည်အောင်စောင့်ရှောက်ခဲ့တဲ့ယဟန်တော်ရှင်မြတ်ကိုတော့မြတ်စွာဘုရားချီးမွမ်းတယ်ဟုတ်လားကိုယဟန်ကတော့ဘာတရားတို့မှလည်းမရခဲ့ဘူးလေဟုတ်လား တယောက်ကတပါးရဟန္တာဘုဖြစ်သွားတယ်သူကအဲ့လိုမျိုးအပမာဒရှိခြင်းမရှိခြင်းကိုအကြောင်းပြုပြီးတော့အကျိုးရလက်ကွာခြားသွားတာကိုမြတ်စွာဘုရားကအခြေခံပြီးတော့ဂါထာလေးတစ်ပုဒ်မြတ်စွာဘုရားဟောတယ်အဲ့ဒီဂါထာလေးကဓမ္မပဒပါဠိတော် အပမာဒဝတ်ထဲမှာအလွန်ထင်ရှားတယ်ပေါ့အပမထောပမထေတုတုတ်တေတုဘဟုဇာကရောအပလတံဝတိကသောဟိတဝါယတိသူမေတသောတုတ်တေတုအိပ်ပြောသောသူနှင့်တူကုန်သော ပမထေတုမေလျော်သောသူတို့အထံ၌ဘဟုဇာကတော်များစွာနှိုးကြားတတ်သောသူနှင့်တူသော အပမထောမမေမလျော်သောသူမေတ္တာသော ကောင်းသောပညာရှိသူသည်တီကသောကြီးပြီးအာအာလျင်မြန်သောမြင်ကောင်းသည် အပလတံကြံအင်းမစွန်ခွန်အားဂုံသောမြင်ပိန်ကို ဟိတဝါဝေးစွာသော အတွ၌စွန်ထားခဲ့၍ယာတိဤဝါသွားတကဲ့သို့ပမထံမေလျော်သောသူကိုဟိတဝါတန်တရာအတွ၌စွန်ထားခဲ့၍ ယာတိနိဗ္ဗာန်တိုင်သို့မဆိုင်မတာသွားလေ၏ဒါလေးကရှင်းပြစရာအလွန်ကောင်းတယ်ဒီထဲမှာဥပမာတွေနဲ့ပဲမြတ်စွာဘုရားဟောတတ်တာကိုအပြည့်အဝတွေ့ရတယ်နော်မေ့သူနဲ့မမေ့သူဆိုတာဘလို့ကွာတော့အိပ်ပျော်သူနဲ့နိုးနေသူလောက်ကွာတယ်လို့ဟုတ်လားသုတ်တေသူအိပ်ပျော်သူနဲ့တူကုန်သောပမတ်ထေသူမေ့လျော့သူတို့အထံ၌သတိမရှိဘဲနဲ့ဖြစ်သလိုဒါဘုန်းဘုန်းတော်ကအမြဲတမ်းအိပ်ပျော်နေတဲ့လူတွေလိုနေနေတာပေါ့နော် အဲ့လိုမျိုးမေ့နေတဲ့လူအုပ်စုကြီးပတ်ဝန်းကျင်ကြီးထဲမှာနော်ဘဟုဇာကတော့တဲ့များစွာနိုးကြားတဲ့အနေအထားနဲ့တူတဲ့နိုးကြားနေတဲ့လူတွေနဲ့တူတဲ့နော်အပမထောမမိမလျော်တော့သူအဲ့ဒီလူကဘယ်လိုလူတော့သူ့မိတာတော့တဲ့မှန်မှန်ကန်ကန်သိတယ်မြင်တယ်မှန်မှန်ကန်ကန်သိလို့မြင်လို့လည်းပဲနော်တတိနဲ့နေတာအကျိုးရှိတယ်ဆိုတာသိလို့လည်းပဲတတိနဲ့နေတာပေါ့မတတိနဲ့နေပြီဆိုတဲ့ကိုကသူကသူ့မှာအခြေခံအမြင်မှန်က ခိုင်ခိုင်မာမာရှိနေဟုတ်လားအမြင်မှန်ရှိလို့လဲတတိနဲ့နေတယ်တတိနဲ့နေလို့လဲအမြင်မှန်ကပူပူပြီးတော့ရှိလာတယ်ဟုတ်လားဒါကြောင့်သူ့မိတာတော်တဲ့နော်တတိနဲ့နေတဲ့လူကကောင်းတဲ့ပညာရှိတဲ့လူတဲ့အဲ့ဒါလို့အိတ်နေတဲ့လူတွေနဲ့တူတဲ့မေ့နေတဲ့လူတွေကြားထဲမှာနိုးနေတဲ့လူနဲ့တူတဲ့မမေ့တဲ့လူဟာတဲ့ဘလို့တော့နော်အာအင်ကုန်ခန်းနေတဲ့မြင်းပိန်ယောဂနှိမ့်ဆက်လို့အယိုးအရေဖုံးနေတဲ့မြင်းပိန်သူ့ခန္ဓာကိုယ်တောင်သူမနေသေးနေရတယ် လှုပ်လှုပ်ရွရွလေးလောက်ပဲသွားနိုင်တဲ့မြင်းပိန်လေးဟုတ်လားအဲ့ဒီမြင်းကိုတဲ့အလွန်အားကြီးတဲ့တိမ်တော်မြင်းလိုဟုတ်လားအလွန်မှနော်လှင်မြန်စွာပြေးသွားနိုင်တဲ့ခွန်အားနဲ့ပြည့်စုံတဲ့မြင်းကောင်းကဒီလမ်းကြောင်းပေါ်မှာပြေးလမ်းကြောင်းပေါ်မှာအသာလေးပဲကြော်ပြီးတော့တက်သွားတယ်ခဏလောက်နေလှည့်ကြည့်လိုက်ဘယ်နှနေမှမသိတော့ကျန်ရတဲ့လူကလှမ်းကြည့်လိုက်ဟိုလူဘယ်ရောက်မှတော့မသိတော့ဘူးဟိုမြင်းဟုတ်လားမေ့သူနဲ့မမေ့သူကအဲ့လိုကွာမေ့တဲ့လူကဘာလို့နေရစ်တယ်မမေ့တဲ့လူကခကြီးရောက်တယ်ဟုတ်လား အဲ့ဒါဘယ်ထိခီးရောက်တယ်ဆိုတာကိုဘုံဘုံတို့နားလည်ရမှာတော့နော်နိဗ္ဗာန်သွားတဲ့ခရီးနော်မြင်းနဲ့ကောင်ပြေးနေတဲ့လမ်းကြောင်းကိုနိဗ္ဗာန်သွားတဲ့ခရီးလို့ဥမာလေးကိုအဲ့ဒါလိုလေးအစင်မြင့်မြင့်နားလည်ကြည့်ပါနော်မေ့နေတဲ့လူကဘာတော့မြင်းပိန်မမေ့တဲ့လူကမြင်းကောင်းနာယီပိုင်းအတွင်းမှာပဲသူတို့နှစ်ကောင်ရဲ့ခီးရောက်မှုဟာဘာတော့ပွားချသွားမှာနော်ဒါကြောင့်တရက်လောက်တတိနဲ့နေလိုက်တယ်ဟုတ်လားနေကြည့်လိုက်ဘေးကလူတွေကိုမြင်တယ် ဩကိုကတော့ဘာမှမဟုတ်သေးတာအဲ့ဒီအခိုက်တန့်လေးမှာတော့ကျင်တဲ့ကိုကိုကိုဩသူတို့မယ်ခပ်ပေါ်ပေါ်နေနေကြတာကိုခပ်ပေါ်ပေါ်နေတော့တော့မမြင်ဘူးဟုတ်လားသူများခပ်ပေါ်ပေါ်နေပြီဆိုရင်မြင်တယ်ဒါလည်းကိုကသတိရှိတဲ့အချိန်မှာမြင်တာသူလည်းခပ်ပေါ်ပေါ်ကိုလည်းခပ်ပေါ်ပေါ်ဆိုရင်လည်းမမြင်ပြန်ဘူးအဲ့ဘာကိုတောင်တော့အမှတ်ရတော့မြင်သောသူသည်မမြင်သောသူကိုလည်းမြင်၏မမြင်သောမြင်သောသူကိုလည်းမြင်၏မမြင်သောသူကိုလည်းမြင်၏မမြင်သောသူသည်မြင်သောသူကိုလည်းမမြင်မမြင်သောသူကိုလည်းမမြင်တဲ့ ဟုတ်လားအဲ့ဒါသတိရှိတဲ့လူဟာကိုယ်ကိုသတိရှိတယ်ဆိုတာလည်းသိတယ်သူများသတိမရှိဘူးဆိုတာလည်းသိတယ်သတိမရှိဘူးဆိုရင်ကိုယ်သတိမရှိဘူးဆိုတာလည်းမသိဘူးသူများသတိမရှိဘူးဆိုတာလည်းမသိဘူးဒီလိုပဲနေလိုက်တာပဲပေါ့နော်အဲ့တော့ဒီကာထာလေးကိုဘုံဘုံတို့မှတ်ကြည်သမ်းပါနော်သတိမရှိဘူးကုသိုလ်တွေကိုအမှတ်မရဘူးဆိုလို့ရှိရင်ပါတော့အဲ့နေအိမ်မောကြနေဘသူလာတတ်သွားလို့မှလည်းသိမှာမဟုတ်ဟုတ်လားဘာကြီးဘလို့ဖြစ်နေလို့မှလည်း तू သိမှာမဟုတ်နော်ပြီးတော့ပါတော့မြင်းဘိန်နဲ့တူတယ် ဘလို့မှခီးရောက်အောင်သူမသွားနိုင်ဘူးခီးမရောက်ဘူးပေါ့နော်အဲ့လိုမြတ်စွာဘုရားဟောခဲ့တာဒီကဒါလေးဒါပါလေမေ့သူနဲ့မမေ့သူရဲ့ကြွားချချက်ပေါ့နော်နိုးသူနဲ့အိတ်နေသူလို့ကြွားချတယ်နော်ခီးရောက်အောင်သွားနိုင်တဲ့မြင်းကောင်းနဲ့ခီးရောက်မသွားနိုင်တဲ့မြင်းပိန်လို့ကြွားချတယ်တဲ့ဟုတ်လားဘုန်းတို့ဒီထဲမှာထည့်ပြီးတော့ပြောကြကောင်းတဲ့ဂါထာတစ်ပုဒ်က အပမတောအမတံပဒံပမတောမိစုနောပဒံအပမထာနာမီယန္တိရေပမထာယထာမတာဟုတ်လားတတိနဲ့နေခြင်းဟာမသေးခြင်းရဲ့အကြောင်းတတိနဲ့မနေခြင်းဟာအဖမ်းဖမ်းသေးရခြင်းရဲ့အကြောင်းတတိရှိသူနဲ့မရှိသူဟာသေခြင်းတရားမတူဘူးတတိရှိသူသည်သေခြင်းတရားကိုချမ်းချမ်းသာသာရင်ဆိုင်ဖြည့်ရှင်းနိုင်တတိမရှိသူသည်သေခြင်းတရားကိုစင်စင်ရဲပူပူလောင်လောင်ပဲရင်ဆိုင်ရတယ်ဒါကြောင့်တတိရှိသူနဲ့မရှိသူရဲ့သေခြင်းတရားဟာ မတူဘူးလို့အဲ့ဒီဂါထာလေးကပြောတယ်ခဏခဏပြောနေကြမို့အဲ့ဒါလေးကိုဘုံဘုံတို့အခြေမပြောတော့ဘဲနဲ့ထားခဲ့လိုက်တယ်ဒါပေမဲ့ तू ကကောင်းလွန်းတော့သူ့ကိုနည်းနည်းတော့ပြောလိုက်ရသေးတာပေါ့ဟုတ်လားတော့ဒီနေ့မှာဆက်ပြီးတော့ဘုံဘုံဗာပြောဖို့စီစဉ်ထားတယ်ဆိုတော့ဟိုတရားချမ်းသာကိုရဖို့အတွက်ဆိုရင်ဒီအပမဒရဲ့လိုအပ်ချက်ကပိုလို့တောင် ကြီးနေသေးတယ်ဆိုတာကိုပြောချင်တာကိုယ့်ရဲ့စိတ်နှလုံးကိုငြိမ်ငြိမ်အေးအေးနဲ့တကယ်ကိုပဲအဆင့်မြင့်တဲ့ချမ်းသာနဲ့ဘဝမှာ နော်နေနိုင်သွားခြင်းနဲ့ဆိုရင်ဘုန်းဘုန်းတို့ဟာအပမာဒလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့လိုတယ်အပမာဒလိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်ဘူးဆိုရင်ကိုလိုလားတောင်းတတဲ့အစင်မြင့်နဲ့ငြိမ်းအေးတဲ့ချမ်းသာတဲ့ဘဝမှာနေနိုင်မှာမဟုတ်နော်ပူပူလောင်လောင်ရှုပ်ရှုပ်ထွေးထွေးနေရင်းနဲ့ပဲသွားမှာပေါ့ဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့နော်ဘဝမှာဘာကြောင့်ဘုံဘုံတို့တွေကငြိမ်းငြိမ်းချမ်းချမ်းအေးအေးဆေးဆေးမနေကြရသလဲဒီစိတ်နှလုံးဟာအနှောင်အဖွဲ့တွေနဲ့နေနေလို့ ဟုတ်လားအလိုဆန္ဒတွေမကျေနပ်မှုတွေမတိမှုတွေဒါတွေအနှောင်ဖွဲ့တွေရဲ့ခေါင်းဆောင်ကြီးတွေပဲလေတခုကိုဘုံတို့လိုချင်နေတဲ့တောင်းတနေတဲ့ဆိုရင်စိတ်ကမလွတ်လပ်တော့ဘူးလောဘနှောင်ဖွဲ့ထားတယ်လိုချင်မှုကြီးရင်ကြီးတော့ဒီစိတ်ကလှုပ်ကိုလှုပ်မရဘူးဟုတ်လားဟာမကျေနပ်မှုကြီးရင်ရောအနှောင်ဖွဲ့ပဲနော်ခဏခဏတတိရတဲ့မုန်းတဲ့လူတွေကိုဟုတ်လားဒီမကျေနပ်တဲ့စိတ်နဲ့ကြိမ်ဖန်များစွာတွေးတယ်စိတ်ကမကျေနပ်မှုတွေမှာပဲမြုပ်နေတယ် ဟုတ်လားအဲ့လိုပဲမတိမှုတိအောင်လည်းမကြိုးစားဘူးဒီလိုပဲဘုရုဘွားသားနဲ့ပဲနေနေတာသူလည်းပဲပါလို့အနှောင်ဖွဲ့တစ်မျိုးပဲနော်အဲ့ဒီအနှောင်ဖွဲ့ကိုဘုံဘုံတို့ဘယ်လိုခေါ်တော့တန်ရောရှင်ပေါ့နော်စိတ်နှလုံးကိုပူလောင်စေတဲ့လို့အဲ့ဒီတရားတွေကိုပဲနောက်ထပ်ဘယ်လိုနာမည်ပေးသေးတော့ကိလေသာဟုတ်လားစိတ်ကိုမလွတ်လပ်အောင်နှောင်ဖွဲ့ထားတဲ့လို့တန်ရောစဉ်လို့ခေါ်တယ်စိတ်ကိုပူလောင်အောင် ရှုမြိုက်တဲ့လို့ကိလေသာလို့လည်းခေါ်တယ်ဟုတ်လား စိတ်ကိုအမှန်တရားကိုမမြင်အောင်ရှေ့အနေဖုံးကွယ်တားတဲ့လို့និဝရဏလို့လည်းခေါ်တယ်။နော်ရေလိုင်းကြီးများလို့နော်တတ္တဝါကိုအပေလေးပုံတီအောင်ဆွဲပြီးတော့နှစ်တက်လို့အကျိုးမဲ့ပျက်စီးခြင်းဖြင့်ပျက်စီးအောင်ဆွဲပြီးတော့နှစ်တက်လို့ဩဃလို့လည်းခေါ်တယ်။အယမူးသမားတယောက်လို့သဘာဝတရားတွေရဲ့အမှန်ကိုဘာမှမသိအောင်နော်ဖုံးကွယ်ထားတဲ့လို့လှည့်စားထားတဲ့လို့အရက်နဲ့လည်းတူတယ်တဲ့။မနေ့ကအဲ့ဒါကိုပြောစရာကောင်းတာမပြောခဲ့ရအောင်။ဟုတ်လား။ မနေ့ကပဂတိအရက်ကြီးပဲပြောရင်းနဲ့အချိန်ကုန်သွားတာအာတဝအရက်ကိုမပြောခဲ့ရဘူးနော်တကယ်တမ်းကဒီကိလေသာတရားတွေကိုလည်းမြတ်စွာဘုရားအာတဝဆိုတဲ့နာမည်နဲ့မဟောဘူးလားနော်လောဘရဲ့နော်ဒိဋ္ဌိရဲ့မောဟရဲ့ဒီတရားသုံးမျိုးကိုမြတ်စွာဘုရားအာတဝလို့ဟောတာလေအာတဝဆိုတာဘာတော့အရက်အရက်မူသမားမှ အမှန်မသိတာမဟုတ်ဘူးသူကတော့အာတဝနှစ်ထပ်ကွန်းလို့ပြောနိုင်တယ်ဗောနော်ပင်ကိုအာတဝရှိနေတယ်လို့ပဂတိအရက်ကလည်းထပ်တောက်ထားတယ်ဆိုတော့သူ့ဥစားက နော်အမှန်ကိုမြင်နိုင်ကြအကြောင်းကိုသိပြီးတော့မရှိတော့ဟုတ်လားပဂရိအရက်ကို မတော့မျိုးတော့လည်းပဲတတိမရှိလို့ရှိရင်အမှန်မသိလို့ရှိရင်စိတ်နှလုံးဟာအတဝအရက်ကြောင့်မူးဝေနေအောင်ပါပဲသူကလည်းပဲအမှန်မသိနိုင်သေးဘူးနော်အဲ့လိုနှမျိုးရှိတာကိုဘုံဘုံတို့ဘာလို့မလို့နားလေရခုဒီမှာတော့မြတ်စွာဘုရားကစိတ်ကိုမငြိမ်းချမ်းစေတဲ့ပူလောင်စေတဲ့အရာတွေကိုတန်ရောစဉ်ဆိုတဲ့တဘာဝလေးနဲ့ကပ်ပြီးတော့ဟောတယ် အခုလူဒီဂါထာလေးကိုမြတ်စွာဘုရားဟောတော့နော်ယဟန်တပါးကမြတ်စွာဘုရားဒီကကမ္မထံတောင်းပြီးတော့နော်တောဝင်ပြီးတော့တရားအထုတ်တယ်အဲ့လိုတရားအထုတ်တဲ့ခါကျတော့တရားလူတရားမြတ်ကလွယ်လွယ်နဲ့မရအောင်လွယ်နေတဲ့သူစိတ်သက်ကြတာပေါ့နော်စိတ်သက်ကြတဲ့ခါကျတော့ငါဗာမြန်လူနေလည်းမသိဘူးအဲ့တော့မြတ်စွာဘုရားဒီကိုသွားအောင်မှပဲပေါ့နော်မြတ်စွာဘုရားဒီသွားပြီးတော့လိုအပ်ချက်ကိုမြတ်စွာဘုရားဘယ်လိုမြန်ဖြည့်ဆည်းပေးမလဲမသိဘူးဒီလိုအတွေ့မျိုးရှိမယ်ထင်ပါတယ် အဲ့ဒါနဲ့မြတ်စွာဘုရားဒီကိုလာတဲ့အခါကျတော့လမ်းမှာတောမီးလောင်တာကိုတွေ့ရတယ်အဲ့ဒါနဲ့သူခလန်းလန်းကြည့်နေတာမျက်ခြောက်ကလေးတွေရောတေးရွက်ခြောက်ကလေးတွေရောနော်မိယာအားကြီးလာတဲ့အခါကျတော့တုံတန်ယုံအဆူပင်လေးတွေလည်းအကုန်လုံးဖြိုးဖြက်ဖြက်လောင်သွားသူ့ရဲ့လောင်တဲ့လမ်းကြောင်းမှာဘာဝမှခြံထားခဲ့လို့ခြံထားခဲ့တယ်လို့မရှိဘူးအကုန်လုံးကခဏနေကြည့်လိုက်ရင်နော်မဲပြာပြားနေတယ်ဟောပြာပဲကြံတယ်ပေါ့နော်မိကအကုန်လောင်တွန့်လောင်သွားတာ အဲ့ဒါကိုကြည့်ပြီးတော့ဩတကယ်လို့သာငါလည်းပဲအရိယာမဉ္ဇဉ်ပူဉ္ဇဉ်ကိုရခဲ့မယ်ဆိုရင်ငါစိတ်နှလုံးမှာပေါက်နေတဲ့ငါစိတ်နှလုံးမှာရှိနေတဲ့မြက်ပင်တွေအမိုက်တွေတိရွက်၆တွေနဲ့တူတဲ့ကိရိတာတရားတွေကိုအဲ့ဒီမဉ္ဇဉ်ဆိုတဲ့မီးဟာပြောင်းအောင်လောင်သွားမှာပဲနဲ့တူတယ်အခုတော့မီးမရှိသေးတဲ့အခါကျတော့စိတ်နှလုံးမှာအမိုက်တွေထနေပေါင်းပင်တွေပေါက်နေဟုတ်လားတကယ်လို့သာအရတမဉ္ဇဉ်အရတပုံဉ္ဇဉ်ဆိုတဲ့မီးကိုငါရအောင်လုံးနိုင်မယ်ဆိုရင် နော်ငါရှင်နေလုံးမှာဖြစ်ပေါ်နေတဲ့အမိုက်တွေကိုတစမကျင်အကုန်လုံးအဲ့ဒီညံမီးကအကျွင်းမရှိလောင်ကျွမ်းသွားမှာပဲလို့သူအဲ့လိုလေးသူကသူသူတွေးမိတာအမှန်တရားနဲ့နေတဲ့ပုံကိုဆိုတဲ့အခါကျတော့မြင်ရတဲ့အာယုံကတရားအတွေးကိုပဲဖြစ်စေတာပေါ့နော်ဒါကမြင်ရတာတော့ဘာမှစမ်းကြည့်တဲ့ကိစ္စတော့မဟုတ်ဘူးเนาะဘုံဘုံတို့ရဲ့ပတ်ဝန်းကျင်မှာမြင်ကွင်းတွေအမျိုးမျိုးအချိန်နဲ့အမျှရှိနေတယ်အဲ့ဒါတွေကိုဘုံဘုံတို့တွေဟာ တကယ်လို့သာကိုကတရားနဲ့မကွင်းကွာတဲ့စိတ်နှလုံးနဲ့နေမယ်ဆိုလို့ရှိရင်အဲ့ဒီမြင်ကွင်းတွေဟာကို့အတွက်အတိအမြင်တစ်မျိုးကိုပေးတတ်တဲ့ဥပမာတွေအနေနဲ့တော့လကောင်းဟုတ်လားတွေးစရာတွေအနေနဲ့တော့လကောင်းဖြစ်သွားနိုင်တယ်ပေါ့နော်ဒါပေမဲ့အခြေခံတော့မရှိဘူးလို့တော့တရားနဲ့နေတဲ့အနေအထားလေးရှိဖို့လိုတယ်နော်မြင်တတ်မယ်ဆိုလို့ရှိရင်အကုန်လုံးဟာဟိုပညာကိုဖြစ်စေတဲ့အရာတွေကြီးပဲဇီဝကအတွက်ကတော့မြင်သမျှအပင်တွေဟာသူက အကုန်လုံးဆေးပင်တွေကြီးပဲဟုတ်လားအဲ့လိုပဲအသိဉာဏ်ရှိတဲ့ပုံကိုအတွက်အတွေ့အကြုံတိုင်းဟာအကုန်လုံးဉာဏ်ပညာကိုဖြစ်စေမဲ့အရာတွေကြီးပဲဒါပေမဲ့ဘုံဘုံတို့ကအသိဉာဏ်အခြေခံအားနေတဲ့အခါကျတော့အတွေ့အကြုံတိုင်းကဉာဏ်ပညာကိုမဖြစ်ထွန်းစေဘဲနဲ့အတွေ့အကြုံအများစုကလောဘဒေါသကိုပဲဖြစ်စေတာပေါ့နော်အတွေ့အကြုံတွေကပဲကိုယ်ကိုလောဘဖြစ်အောင်လှည့်စားသွားတယ်အတွေ့အကြုံတွေကပဲကိုယ်ကိုဒေါသဖြစ်အောင်ဖျက်ဆီးသွားတယ်လှည့်စားမှုနဲ့ဖျက်ဆီးမှုကိုတလဲစီခံနေရတယ်ပေါ့နော်ဒီစိတ်က ဘာဖြစ်လို့တော့စိတ်ကအတိညာနဲလို့ပေါ့နော်အတိညာချမ်းရမှုနဲလို့ခုဒီရဟန်းတော်ဟာအတိညာချမ်းရမှုများတဲ့အခါကျတော့တော်ထဲမှာတွန်းမီးလောင်တာဆန်းတဲ့ကိစ္စမှမဟုတ်ဘဲနဲ့ဟုတ်လားအဲ့ဒါကိုသူဘယ်လိုတွေးတော့ဒီမီးဟာတွေ့မြအမိုက်တွေကိုအကုန်တွန်းပြီးတော့လောင်သွားတယ်လို့နော်တကယ်လို့သာငါတန်တန်မှာညံမီးတာရခဲ့မယ်ဆိုရင်နော်ကိလေသာအမိုက်တွေဟာအကုန်လုံးနော်အလောင်ကျွမ်းခံရပြီးတော့သုံးမရတဲ့ပြာဖြစ်ကိုရောက်သွားမှာပဲလို့သူအဲ့လိုတွေးတယ် အမြတ်စွာဘုရားဒီကိုသွားရင်းနဲ့တွေးတာအဲ့ဒါကိုမြတ်စွာဘုရားအကြောင်းတော်ကနေပြီးတော့မြင်နေတဲ့မြင်တဲ့အခါကျတော့တကိုးနဲ့ရောင်ကြီးတော်လှုပ်ပြီးတော့လှမ်းပြီးတော့ဟောတာသူကတော့သူ့နားကိုမြတ်စွာဘုရားကြွလာပြီးတော့ဟောတယ်လို့မျိုးသူ့စိတ်ထဲမှာတော့ခံစားရတယ်ပေါ့နော်ဒါပေမဲ့မြတ်စွာဘုရားအကြောင်းတော်ကနေကြွသွားတာမဟုတ်တကိုးနဲ့လှမ်းပြီးတော့ဟောတာအပမဒရတောဘိက္ခုပမာရိဘယတတိဝါတန်ယောဇနံအနုံထူလန္တဟအေကေဝကိစ္စတိဂါထာလေး အပမာရရတောပိခု ပမာရိဘယတတိဝါတန်ယောဇနအတုံထူလန်တဟံအကေဝကိစ္စတိအပမာရရတော အပမာရတရားဖြင့်လွန်စွာမွေလျောခြင်းရှိသော ပမာဒီမိလျောခြင်း၌ဘယတတိဝါဘေးရန်ဟုရှုလေးရှိသောဘိက္ခုယဟန်သည်ဟောဘလို့နေတာတော့ဒီယဟန်ကမိလျောခြင်းကိုဘေးလို့ကြောက်เสียအမျိုးမျိုးကိုဖြစ်စေတတ်တဲ့အရင်ကအကြောင်းတရားကြီးလို့သူမြင်တယ်။တော့တတိမရှိဘူး။ခပ်ပေါ်ပေါ်ကျုံဟာအာယုံနဲ့ကျုံဟာအတွေးနဲ့ပဲ နင်းနေတာအန္တရာယ်မျိုးမျိုးကိုဖြစ်စေတဲ့ဘေးဖြစ်စေတဲ့အရာပေါ့နော် အပမာဒရတောဘိက္ခုပမာတိဘယတတိဝါမေ့လျော်ခြင်းကိုဘေးလို့မြင်တယ်ဒါပေမဲ့အပမာဒကိုကြတော့ဘာတော့ဘေးကင်းရလို့မြင်ပြီးတော့အဲ့ဒီအပမာဒမှာ तू ကပျော်တယ်တဲ့ပမာဒကိုဘေးလို့မြင်ပြီးတော့အပမာဒကိုဘာဖြစ်တယ်ပျော်တယ်တဲ့ရတ္တဆိုတာမွေ့လျော်တယ်နော်တတိလေးနဲ့နေပါများတော့စိတ်ရဲ့ငြိမ်းအေးမှုက သတိနဲ့နေတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဖြစ်ပေါ်လာတဲ့ဉာဏ်ပညာအတိုင်းအတာအရာငြိမ်းအေးမှုဆိုတာဖြစ်လာ။တော့ငြိမ်းအေးမှုကအမှန်သိမှုကြောင့်ဖြစ်တာပဲတကယ်တမ်းက။အဲ့ဒီအမှန်သိမှုကဒါပေါ်မှာသတိထားနေရင်ဒီဖြစ်စဉ်ပေါ်မှာသတိထားနေရင် तू ဟာသူ့တိုက်တာနဲ့ तू तू ဟာထွက်နေတာ။ပညာထွက်နေပညာရနေ။အပညာရလေအတိရလေ तू ကငြိမ်းအေးလေပဲ။မသိလေကြားလေခက်လေပဲ။ဟုတ်လား။အဲ့ဒါမလို့ तू ကသတိနဲ့နေခြင်းဟာဉာဏ်ပညာကနေတဆင့်ချမ်းသာမှုကိုရတာကိုတွေ့တဲ့အခါကျတော့ ဒီသတိနဲ့နေရတာကိုသူဘာတော့မွေလျော်တယ်ပေါ့နော်ဒါကိုအပမာရရတောဘိက္ခုဟုတ်လားမမေ့မေ့လျော်မှုမှပျော်တယ်မိမိရော့ရော့နေရတာကိုတော့ဘေးလို့မြင်တယ်တဲ့အဲ့ဒါလောက်ထိပမာဒရဲ့အပြစ်အပမာဒရဲ့တန်ဖိုးကိုမြင်လာပြီဆိုရင် तू အပမာဒနဲ့အနေကြားလာမယ်အနေများလာမယ်နော်အဲ့လိုအနေများလာရင်ဘာဖြစ်မလို့တဲ့တန်ရောဇနံအုံထူလန်းတဟံအခိဝါကိစ္စတိဟောဒီဥမာလေးပြောတာနော် အနုံထူလံကြီးကြီးငယ်ငယ်ဖြစ်သောမိသားကိုတဟန်တဟန်တော့လောင်ကျွမ်း၍သွားသောအဂိဝါတော်မိကဲ့သို့အနုံငယ်သည်လေးဖြစ်သောထုံလံကြီးသည်လေးဖြစ်သောထူလံကြီးသည်လေးဖြစ်သောတန်ရောဇဏံတန်ရောဇင်ကိုတဟန်တဟန်တော့အကျွင့်မရှိတိတိကုံအောင်လောင်စီသည်ဖြစ်၍ကိစ္စတိသွား၏နော်ဘောတန်တရားမှာသူကဘလို့သွားတာတော့နော်တန်ရောဇင်တွေကိုကုန်ခန်းစီသောအဖြစ်သွားတာတော်မိရဟောသူ့လမ်းကြောင်းကိုသူဘလို့သွားတော့အမိုက်တွေကိုလောင်ကျွမ်းရင်းဖြင့်သွားတာ ဟုတ်လားဘာမှခြံထားခဲ့ဘူးအကုန်လောင်သွားတွန်းပြီးတော့ဟုတ်လားအဲ့လိုပဲအရိယာသူတော်စင်ဖြစ်သွားပြီနော်ရတ္တမညာရတ္တပူညာရသွားပြီဆိုရင်သူ့ဘဝခီးကိုသူဘလို့သွားခဲ့တာတော့တန်ရုံးစင်တွေအကုန်လုံးလောင်ကျွမ်းရင်းနဲ့သွားတာအနှုံထူလန်နဲ့နော်တန်ရုံးစင်အကြီးရောတန်ရုံးစင်အသေးရောဟုတ်လားဒါလည်းခံစားတတ်ဖို့လိုတယ်နော်တန်ရုံးစင်တွေကတခါတလေတိတိလေးတွေမလို့လဲတွယ်နေတာရှိသေးတယ်ဟုတ်လားအဲထမင်းလေးကြမ်းနေတာမပြည့်ရဘူး ဟုတ်လားဘယ်သူမှလည်းစားမယ်လို့လည်းမရှိဘူးဟောဘာဖြစ်နေတော့တာယောစင်တွဲနေတာနော်နှမျောနေတာဟုတ်လားအဲ့တော့စိတ်ထဲမှာအဲ့ဒီချိန်ဘာဖြစ်တော့ဆင်းရဲအဖြေကမရှိဘူးဘယ်သူမှလည်းဘယ်သူပေးဖို့လည်းပဲဟောအဲ့လောက်လည်းမများဟုတ်လားဝစိတ်လေးတွေစားပါစေဆိုတော့တွန်လိုက်မယ်ဆိုရင်တော့လွတ်လွတ်ကျွတ်ကျွတ်ဖြစ်သွားရင်တော့ဟာစိတ်ကချမ်းသာသွားအဲ့ဒီမှာတခါတလေဖုံဖုံတော့ဟာကိုယ်လည်းမစားနိုင်ဘူးဘယ်သူမှလည်းပေးတယ်လည်းမရှိဘူးဟာဒါကြီးကပြဿနာဖြစ်နေဟုတ်လားဘာလို့ပြဿနာဖြစ်တာလဲမရှင်းတယ်လို့ပေါ့နော် ပေးလိုက်ကွာကပြီးသွားရောဒါတန်ရောစဉ်အသေးဆိုလို့သွားပြီးတော့အမှတ်ရတာပါဟုတ်လားအမျိုးမျိုးသောဘုံဘုံတို့အကြောင်းတရားတွေကြောင့်တန်ရောစဉ်အကြီးသေးတွေကစိတ်နှလုံးကိုနှောင်ဖွဲ့နေတယ်ဟုတ်လားအထင်ကရမစွန့်နိုင်မလွတ်နိုင်ဖြစ်နေတဲ့တန်ရောစဉ်ကြီးတွေရှိတယ်လို့တန်ရောစဉ်အသေးမွားလေးတွေလည်းပဲမရှိဘူးလားရှိရနော်ဒါကိုပြောတာအမိုက်ဟာအကြီးရှိတယ်လို့အသေးလည်းရှိတာပဲဟုတ်လားအမိုက်ကအရွယ်စားအမျိုးမျိုးပေါ့နော်တန်ရောစဉ်ကလည်းဘယ်လိုတော့အရွယ်စားမျိုးမျိုးဒါကြောင့်မြတ်စွာဘုရား နော်တန်ရောဇဏအနုံထူလံကြီးကြီးငယ်ငယ်အမျိုးမျိုးသောတန်ရောဇဉ်တရားတွေကိုဓာအဂိဝါကိစ္စတိမိဟာအမိုက်တွေကိုလောင်ကျွမ်းပြီးတော့သွားတယ်လို့အဲ့ဒီဉာဏ်ပညာလည်းပဲအဲ့ဒီအမိုက်တွေကိလေသာအမိုက်တွေကိုလောင်ကျွမ်းပြီးတော့သွားတယ်လို့ဟောတာဘာဖြစ်လို့ကိလေသာအမိုက်တွေကိုသူလောင်ကျွမ်းပြီးတော့သွားနိုင်တာတော့ပမာဒကိုဘေးလို့မြင်တဲ့အဆင့်ထိရောက်အောင်အပမာဒမှာပျော်တဲ့အဆင့်ထိရောက်အောင်အပမာဒတရားနဲ့နေလို့ဟုတ်လားဒါလေးကိုဘုံဘုံတို့ပြောပြနော်ဒါကြောင့်တရားချမ်းသာနဲ့ နော်ဘဝမှာငြင်းအေးခြင်းတယ်ဆိုလို့ရှိရင်အကြီးမားဆုံးလိုအပ်ချက်အကြောင်းတရားကြီးကဘာတော့အပမာဒတရားနဲ့နေဖို့ဟုတ်လားဒါကြောင့်မလို့ဘုံမလို့ဘဝမှာနော်အကောင်းဆုံးအစားထိုးမှုကိုအစားထိုးနိုင်ဖို့လိုတယ်နော်တမျိုးကြနေနေတဲ့နေထိုင်ပုံအနေအထားကြီးကိုပြောင်းလဲပြင်နိုင်ဖို့လိုတယ်ပြောင်းလဲမပြင်နိုင်ဘူးဆိုရင်ကိုမလိုချင်တဲ့အကျိုးရလဒ်နဲ့ကိုမတွေ့လို့မကြုံလို့တဲ့အနေအထားတွေတွေကဘုံမလို့ဟာရုံထွက်နိုင်မှာမဟုတ်ဘူး ဟုတ်လားဒီလိုနေသမျှဒီလိုပဲဖြစ်နေမှာနော်ဒီလိုနေတဲ့အနေအထားကိုပြောင်းလဲနိုင်မှာဟိုလိုနေတဲ့အနေအထားမျိုးဘုံဘုံတို့ရောက်နိုင်မှာပေါ့နော်ကိုယ့်ရဲ့နေပုံကိုမပြောင်းမဲနဲ့အကျိုးရလဟာပြောင်းလဲသွားမှာမဟုတ်ဘူးနော်ဟုတ်လားဒါကြောင့်တတန်တရားလုံးဘုံဘုံတို့ရဲ့စိတ်တွေဟာဘယ်လိုနေခဲ့တာတော့နော်သူ့ရဲ့ကျင်လဲကျစားပုံသူ့ရဲ့တွေးပုံခေါ်ပုံသူ့ရဲ့နော်မြင်ပုံ နေပုံထိုင်ပုံကဘယ်လိုတော့ခြုံပြီးတော့ပြောရရင်ပမာဒနဲ့ပဲနေခဲ့တာပေါ့နော်တွေ့ရအာယုံ ကြုံရအတွေးနဲ့နေလာတာပေါ့ဟုတ်လားအဲ့ဒီပမာဒရဲ့နေရာမှာအပမာဒကိုအစားထိုးနိုင်မယ်ဆိုလို့ရင်စောတော်ကပြောခဲ့တဲ့အမြင့်မားဆုံးအကျိုးစီးပွားလို့ဆိုတဲ့နော်တရားကြောင့်ဖြစ်တဲ့အသိဉာဏ်ကြောင့်ဖြစ်တဲ့ချမ်းသာကိုဘုံတို့ရနိုင်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားနော်ပမာဒရဲ့နေရာမှာအပမာဒကိုအစားထိုးနိုင်မယ်ဆိုလို့ရှိရင်ဒီလူရဲ့ဉာဏ်ပညာအဆင့်ဆင့်မြင့်ပြီးတော့နော်ဟောတောကရောက်နေတဲ့လူတွေစိုးရိမ်နေတဲ့လူတွေကိုစိုးရိမ်မှုကင်းတဲ့အနေအထားနဲ့သူဟာကြည်နိုင်တယ် တောင်ထိပ်ပေါ်ကလူဟာတောင်အောက်ကလူတွေကိုလှမ်းပြီးတော့ကြည့်တယ်လို့နော်အပမဒနဲ့နေလို့ဉာဏ်ပညာမြင့်မားတဲ့အဲ့ဒီပုဂ္ဂိုလ်ဟာအပမဒနဲ့မနေလို့တည်တင်တည်တိုက်တာကိုမသိသေးတဲ့နော်တတ္တဝါတွေကိုသူဟာမြင်နေရတယ်လို့အဲ့လိုမျိုးမြတ်စွာဘုရားဟိုရှင်မကတ္တဗမထေရကိုအကြောင်းပြုပြီးတော့ဟောထားတာလည်းရှိတယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝမှာအစင်းမြင့်တဲ့ချမ်းသာဒုက္ခနဲ့နော်ပျော်မွေ့နိုင်ခြင်းတယ်ဆိုလို့ရှိရင်အကောင်းဆုံးအစာထိုးမှုနဲ့ဘုံဘုံတို့တွေကအစာထိုးနိုင်ဖို့လိုတယ်ပေါ့နော် ပမာဒနဲ့နေတဲ့နော်တမျိုးကြအနေထားတွေကိုအပမာဒနဲ့နေတဲ့မြင့်မြတ်တဲ့အနေထားမျိုးကိုဘုံဘုံတို့ကပြောင်းလဲပြစ်နိုင်ဖို့လိုတယ်နော်အဲ့လိုပြောင်းလဲပြစ်နိုင်မယ်ဆိုဘလို့ဖြစ်မလို့ပမာဒမပမာဒေနာယရာနုတတိပန္တိတောပညာပါတာရမာရုံရှအာတောကတောကိနေမဇံပပတထောဝဘုမဒေတီရောဘာလေအဝကတိပန္တိတောပညာရှိသည်ယရာကျင်ခာ၌ အပမဒေနမမိမလျောခြင်းဖြင့်ပမာဒံမိလျောခြင်းကိုနုဒတိပေဖြောက်၏ဟောဉာဏ်ရှိလာတဲ့အခါမှာဉာဏ်ရှိတဲ့လူဟာနော်မမိမလျောခြင်းတရားဖြင့်မိလျောခြင်းကိုဖြောက်ပလိုက်တယ်မိလျောခြင်းရဲ့နေရာမှာမမိမလျောခြင်းကိုအစားထိုးပလိုက်တယ်အနုဒတိဆိုတာနော်ပေဖြောက်ပလိုက်တယ်အဲ့ဒီနေရာမှာဒါနေရာဝင်းယူလိုက်တယ်နော်တဒါဒုက္ခ၌ပညာပါတရံပညာတိဟုသော ပြတ်တတ်သို့အာရုံရှတက်၍ အာတောကောတောကကင်သည်ဖြစ်ဝါစုဝင်ခြင်းမရှိသည်ဖြစ်၍တောကိနေတောကတိဟူသောညောင်းသည်စုဝင်အပ်သောပဇံတတဝါပေါင်းကိုအဝိခတိမြင်ရ၏အသိဉာဏ်ပညာရှိလာပြီအသိဉာဏ်ပညာဆိုတာဘာကိုရည်ရွယ်တာတော့နော်ယုံနံကိုမြင်တာပုဂ္ဂိုလ်တတဝါဆိုတဲ့အမြင်များမြင်မှားကိုဖြောင်းနိုင်တာဟုတ်လားမပြောင်းလဲနေတဲ့အရာလို့မြင်တာမကောင်းမွန်တဲ့အရာလို့မြင်တာယုံနံအိဋ္ဌဒုက္ခအနတ္တကိုပြောတာဟုတ်လား အဲ့ဒါကိုမြင်ရင်မြင်သလောက်ဒါပညာရှိတယ်လို့ပြောရတယ်အဲ့ဒီပညာရှိရင်ရှိသလောက်ဩဘဝကတော့စိတ်ပူစရာကောင်းလောက်အောင်ဘာမှသိပြီးတော့အရေးကြီးတာမရှိပါဘူးလို့သူတူတူနားလေတယ်ပေါ့နော်အဲ့တော့ဘာဖြစ်တုံးသူစိုးရင်ချင်းကင်းတယ်ပေါ့နော်စိုးရင်ချင်းကင်းတဲ့အနေအထားကိုမရောက်တော့စိုးရင်ချင်းနေသွားတယ်ပေါ့စိုးရင်ချင်းနေသွားပြီဆိုလို့ရှိရင်ပတ်ဝန်းကျင်မှာဘာမဟုတ်တဲ့အကြောင်းအရာတွေကြောင့်စိုးရင်နေကြတယ်စိုးရင်မှုနှိပ်စက်မှုအောက်မှာမရှိမလခံနေတဲ့လူတွေကိုသူ မြင်နေရတယ်တဲ့ဒါကိုပြောတာအဲ့ဒါကိုထပ်ပြီးတော့မြတ်စွာဘုရားထင်ရှားအောင်ဘယ်လိုပြောတော့ပပတထောတောင်ထိတ်၌တည်နေသောပုဂ္ဂိုလ်သည်ဘူမတ်ထေမြေ၌နေသောသူတို့ကိုအဝိခတိဤဝါမြင်ရတကဲ့သို့ဒီတော့မမေ့မလျော့သောတတိတရားဖြင့်နေပြီပညာရှိသောပုဂ္ဂိုလ်သည်ဘာလီမေ့လျော့၍မိုင်မဲသောသူတို့ကိုအဝိခတိမြင်ရ၏ဟောနော်တောင်ထိတ်ရောက်နေတဲ့လူဟာနော်မြေပြင်မှာရှိနေတဲ့လူတွေကိုမြင်ရတယ်လို့မျိုးတတိတရားကြောင့် နော်ပညာကြီးပွားလာတဲ့ပုဂ္ဂိုလ်ဟာတတိကင်းလို့ညံဖြင်းတဲ့ပုံကိုယ်တွေကိုသူဟာမြင်နေရတယ်တဲ့။ဒါကြောင့်ဘုန်းဘုန်းတို့ဘဝမှာတန်ဖိုးရှိဆုံးအရာကဘာလဲလို့မေးရင်ပညာပါပဲ။သို့တော့အဲ့ဒီပညာသည်အခုပြောနေတဲ့အပမာဒအကြောင်းမခံမဲနဲ့မရနိုင်ဘူးနော်။စစ်မှန်တဲ့တန်ဖိုးရှိတဲ့ပညာကိုရကျင်တယ်ဆိုရင်ဒီအပမာဒဟာအကြီးမားဆုံးအကြောင်းတရားလို့နားလည်ရမယ်နော်။အဲအဲ့ဒီလောက်ကောင်းတဲ့အတွေ့အကြုံ ဒီအပ္ပမာဒကိုမြတ်စွာဘုရားဘလို့ဂုံပြုပြီးတော့ဟောတယ်လေအပ္ပမာဒနဲ့ပတ်သက်ပြီးတော့ဒီတနာကြီးနော်အချိန်လောက်လေးမှာဘုံဘုံကနည်းနည်းလေးစုံစုံစစ်စစ်လေးပြောခြင်းလို့နော်တရားကိုတော်တော်များများစုထားတာပေါ့ဟုတ်လားများသောအားဖြင့်တော့ဒီပြင်တရားတွေထဲမှာလည်းထည့်ပြီးတော့ဟောပူပြီးသားတရားတွေကြီးပါပဲသို့တော့ဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ရှုတော့မျိုးစုံကနေကျေပြန့်တဲ့အမြင်တွေကိုတစုတစည်းတည်းရှိသွားအောင်ပေါ့နော် အပမာဒရှုထောင့်မနေ့ကဆိုအရက်သေးတာရှုထောင့်ပေါ့နော်အဲ့ဒါလိုမျိုးဒါအလွန်မှမြတ်စွာဘုရားရဲ့နော်ဒေသနာတော်တွေဟာဘလောက်ပြည့်စုံတယ်လဲဆိုတဲ့ခံစားမှုကိုလည်းရသိခြင်းတာပေါ့ဟုတ်လားအခုဒီအပမာဒတရားဟာလောကီလောကုတ္တရာအကျိုးစီးပွားများစွာကိုဖြစ်ထွန်းစေတဲ့အဓိကကြတဲ့အကြောင်းတရားဖြစ်လို့မို့မြတ်စွာဘုရားကဒီအပမာဒတရားကိုဘလောက်ထိဂုံပြုထားသလဲဆိုတာလေဟုတ်လားအဲ့ဒါဘုံဘုံတို့အင်္ဂုတ္တပါဠိတော် တတကနိပတ်ထဲမှာမြတ်စွာဘုရားဟောတယ်ပါဠိတွေမရွတ်တော့ပါဘူးအချိန်သိပ်ပြီးတော့မရှိလို့ဟုတ်လားဟိုရိုးရိုးလေးဗမာလိုလေးစဉ်းစားကြည့်နော်ပါဟောတော်မြတ်စွာဘုရားယဟန်တို့တဲ့အချင်းတစ်ချောင်းရှိတဲ့တတ္တဝါတွေထဲမှာမြတ်စွာဘုရားအမျက်ဆုံးမေတဲ့တင်ညာရှိတဲ့တတ္တဝါတင်ညာမရှိတဲ့တတ္တဝါရုပ်ရှိတဲ့တတ္တဝါရုပ်မရှိတဲ့တတ္တဝါနော်တတ္တဝါမျိုးစုံဖြစ်ပေါ်ပြောင်းလဲနေတဲ့ဒီလောကကြီးထဲမှာမြတ်စွာဘုရားဟာ အမျက်ဆုံးပဲမြတ်စွာဘုရားအသာလွန်ဆုံးပဲပေါ့နော်အဲ့ဒါလိုပဲချမ်းသာဒုက္ခကိုဖြစ်ပေါ်စေတဲ့ကုသိုလ်ကောင်းမှုမှန်သမျှတွေထဲမှာလည်းပဲအပမဒတရားအမျက်ဆုံးပဲတဲ့ဖះနဲ့တောင်နှိုင်းတာနော်တတ္တဝါတွေထဲမှာမြတ်စွာဘုရားအမျက်ဆုံးကုသိုလ်တရားတွေထဲမှာအပမဒအမျက်ဆုံးတဲ့ဟောအဲ့ဒါလိုပဲထပ်ပြီးတော့ပြောတယ်တမျိုးရှိသွားပြီနော်ကုန်းတတ္တဝါတွေရဲ့ခြေရာတွေထဲမှာဆင်းခြေရာအကြီးဆုံး ချမ်းသာဒုက္ခကိုဖြစ်ပေါ်စေတဲ့ကုသိုလ်ကောင်းမှုတွေထဲမှာအပ္ပမာဒဟာအကြီးကျယ်ဆုံးစင်ချေရာနဲ့တူတယ်နှမျိုးရှိပြီနော်အိမ်တအိမ်မှာဒီခေါင်ဆိုတဲ့အထွတ်ဟာအမြတ်ဆုံးသူမိုးမလုံဘူးဆိုရင်ဒီအိမ်ဟာမိုးယုတ်ပြီးတော့အကုန်ပျက်စီးမယ်သူအရေးပါတယ်ပေါ့နော်သူချုပ်ထားတယ်ပေါ့အဲ့လိုပဲကုသိုလ်ကောင်းမှုတွေထဲမှာအပ္ပမာဒဟာအမြတ်ဆုံးဟောသုံးမျိုးရှိပြီနော်အမြင့်နန္တာတွေထဲမှာအကျော်ပင်ရဲ့အမြင့်နန္တာဟာအမွှေးပြန့်ဆုံး ဘယ်အမြင့်နှံ့တာမှ အကျော်ပင်ကိုမမှီဘူးပေါ့နော်အဲ့လိုကုသိုလ်ကောင်းမှုတွေထဲမှာအပမာဒဟာအကြီးကျယ်ဆုံးသူ့ကိုဘယ်တရားမှမမှီဘူးပေါ့နောက်အနှစ်နှံ့တာတွေထဲမှာစန္ဒကူနီဟာအသာဆုံးတပင်ကလည်းမျိုးစုံရှိတာဆိုတော့တချို့အနှစ်တရားမှုရတာတွေရှိတယ်အနှစ်နှံ့တာပင်ဟုတ်လားအမျိုးမျိုးသောအနှစ်နှံ့တာပင်ထဲမှာစန္ဒကူနီဟာအသာလွန်ဆုံးနော်နောက်အပွင့်နှံ့တာတွေထဲမှာမြက်လေးပန်းဟာအမြတ်ဆုံးတဲ့ဟောနော်ပန်းတွေမျိုးစုံ လောကမှာစမ်းကြယ်တယ်ဟိုတနေ့တော့ပန်းနေကြည့်ပြီးတော့အော်ဒီမြေကြီးတွေကနေထွက်လာတာမျိုးစေ့ရဲ့အရေးပါပုံကိုစဉ်းစားမိတာပါဟုတ်လားဒီမြေဒီရေဒီလေဒီအလင်းရောင်ကိုယူပြီးတော့ဟောနှင်းစီပင်ကဒီလိုလေးတွေပွင့်လာဟာဟိုကဟိုလိုပွင့်အနံလေးတွေကလည်းအမျိုးမျိုးဒါအောင်မှတခါလူတွေကထပ်ပြီးတော့ဟိုကနဲ့ဟိုကဆက်ဒီမျိုးစင်းနဲ့ဟိုကနဲ့ပေါင်းဟုတ်လားလိုချင်တယ်လို့ဖန်တီးကြအဓိကဘာတော့မျိုးပေါ့နော်မျိုးကွဲသွားတဲ့အတွက်ကြောင့် ရလက်တွေကလည်းဘာဖြစ်သွားတော့ကွဲသွားဟုတ်လားအဲ့လိုပန်းမွင့်နေအမျိုးမျိုးနော်အမွှေးနှံတာကိုနော်ပေးတတ်တဲ့ပန်းနေအမျိုးမျိုးထဲမှာမြက်လေးပန်းဟာအကောင်းဆုံးအဲ့လိုပဲအပမတာတရားကုသိုလ်တရားတွေထဲမှာအကောင်းဆုံးတဲ့ရှင်ဘရင်ဒီတွေမှာစက်ကြမင်းဟာအကြီးကျယ်ဆုံးနော်အစိုးရတဲ့အုပ်ချုပ်သူလူဒန်းစားတွေထဲမှာစက်ကြမင်းဟာအမြင့်မြတ်ဆုံးစက်ကြမင်းဟာဟုတ်လားနက္ခတ္တရာကျေတကာတွေထဲမှာလဟာနော်အတာလွန်ဆုံး အထွန်းပါဆုံးကုသိုလ်ကောင်းမှုတွေထဲမှာအပမာဒဟာအတာလွန်ဆုံးဟုတ်လားအမိုက်အမိုက်မောင်ကိုဖေဖြောက်ထက်တဲ့အလင်းရောင်တွေထဲမှာနေမင်းရဲ့အလင်းရောင်ဟာအတာလွန်ဆုံးအတောက်ပဆုံးဟုတ်လားအဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒတရားဟာအတာလွန်ဆုံးနော်ပြီးတော့ရေတွေစုပြီးတော့စီးနေကြတဲ့ချောင်းတွေမြောင်းတွေမြစ်တွေရှိတယ်ရေအစုဝေးကြီးလှုပ်ရှားနေတဲ့ရေအစုတွေဟုတ်လား ယေရှုဆိုတာရေဆက်သေးသေးလေးတွေအမှုန်အမွှားလေးတွေအစုဝေးကြီးပဲလေဟုတ်လားအဲ့ဒီလှုပ်ရှားနေတဲ့ရေအစုအဝေးဒီမြစ်တွေထဲမှာ သမုဒ္ဒရာဟာအတာလွန်ဆုံးအကြီးကျယ်ဆုံးကုသိုလ်ကောင်းမှုတွေထဲမှာအပမာဒဟာအတာလွန်ဆုံးလို့အဲ့လိုမြတ်စွာဘုရားဂုဏ်ပြုတယ်ဥမာဘယ်နှမျိုးတော့10မျိုး ဟုတ်လားဒါကြောင့်မလို့အပမာဒတရားရဲ့နော်တန်ဖိုးတွေကိုဘုံဘုံတို့မြတ်စွာဘုရားရဲ့အလိုတော်ကြနော်မြင်ပြီးတော့တန်ဖိုးထားဖို့မလိုဘူးလားတန်ဖိုးကိုမြင်မှလည်းပဲ နော်တန်ဖိုးထားပြီးတော့ကိုယ်တန်တာမှာရှိအောင်ကြိုးစားပါနော်ဒါလည်းပဲသူနဲ့အတူတူနေဘူးမှသူ့ရဲ့အကျိုးရလဒ်ကိုသိပြီးတော့တန်ဖိုးကလည်းထားတတ်ပါတော့သူတို့နှစ်ခုကနည်းနည်းဘယ်လိုပြောမလို့ဆက်ဆက်နေတယ်ပေါ့နော်ပထမအဆင့်တန်ဖိုးကိုသိမှလည်းပဲသူ့ကိုရအောင်လုပ်ချင်စိတ်ပေါ့မှာသူရပြီဆိုတော့မှလည်းပို့ပြီးတော့တန်ဖိုးကလည်းရှီမန်းသိသွားပါတန်ဖိုးရှီမန်းသိမှရအောင်လုပ်မယ်ရမှလည်းတန်ဖိုးကပို့ပြီးတော့နားလည်မယ်တို့လဲနေတယ်တော့အစကနေဥမှာတော့ အော်မြတ်စွာဘုရားဟောခဲ့တာဒီအပမာဒကိုပဲခြေခံပြီးစစ်မှန်တဲ့ချမ်းသာကိုသူတော်ကောင်းအသီးသီးဟာအရယူသွားကြတာဒီယုံကြည်မှုလေးနဲ့ဘုံဘုံတို့ကအပမာဒကိုဘာလို့ရမှာတော့မွေးမြူရမှာဟုတ်လားအဲ့လိုမွေးမြူလို့အပမာဒတရားကိုယ်တန်တန်မှာတော့ဆွဲမြဲလာတယ်ခိုင်မြဲလာတယ်ဆိုရင်အပမာဒရဲ့တန်ဖိုးကိုမသိမသိခြင်းလို့ကိုမရတော့ဟုတ်လားတစ်ချက်လောက်ဘုံဘုံတို့ခန္ဓာကိုယ်သတိလေးထားကြည့်လိုက်နော်အလေးအကျင့်များလို့ရှိရင်နောက်ကြရင် तू ကနားလေလား တစ်ချက်ထားလိုက်တာနဲ့စိတ်ကဘာဖြစ်သွားငြိမ်ကြသွားတယ်နားလေတရားရှိတာကိုနားလေတဲ့အတိုင်းဒါသူ့အတိုင်းဒါလေးနဲ့သူသူဆောင်ရွက်သွားတာဟုတ်လားဘယ်ချိန်လေးပဲအမှတ်ရရခန္ဓာမှာဖြစ်နေတဲ့ဒီဖြစ်စဉ်ကိုဘုန်းဘုန်းတို့ဒါအလေးအကျင့်လည်းပဲများဖို့တော့လိုတာပေါ့နော်အလေးအကျင့်များမှလည်းပဲပိုးတော့ကျွမ်းကျင်ပဲပေါ့ဟုတ်လားဒါကိုဘုန်းဘုန်းတို့ကဟိုကိုယ့်ရဲ့ပါဝင်ပတ်သက်မှုဝင်ရောက်ဆွတ်ဖက်မှုကင်းနိုင်တယ်မြတ်ကင်းအောင် စူးစမ်းပြီးတော့အရှိအတိုင်းလေးမှတ်တမ်းတင်တဲ့အလေးအကျင့်ပြည်ုံလေးပဲသိပြီးတော့နေကြည့်လိုက်ဟုတ်လား။ तू ကဘယ်လိုသဘောရှိလဲဆိုတာပါပူးတွဲပြီးတော့နားလည်ပြီးတော့နော်ညံရဲ့အမြင်ရှင်းမှုကြောင့်စိတ်နှလုံးမှာရှုပ်နေတာတွေပူးနေတာတွေဟာရှင်းပြီးတော့အေးပြီးတော့သွားတာကိုသူ့အတိုင်းတာနဲ့သူသိနိုင်တယ်အပမာဒရဲ့ရွှမ်းရည်ကိုဟုတ်လားအဲ့လိုမကြမကြအတွေ့အကြုံရှိတယ်ဆိုရင်စိတ်တွေပူးလိုက်ပြီးဆိုအော်ငါသတိလိုနေတယ် စိတ်နည်းနည်းဆင်းရဲလာပြီဆိုရင်စိတ်နည်းနည်းနဲ့ရှုပ်လာပြီဆိုရင်အော်ငါသတိလိုနေတယ်ငါအထင်တွေအမြင်တွေမှားနေတယ်အကျိုးရလက်တွေမှားနေတာကိုကြည့်ရင်အကြောင်းတွေမှားနေတယ်ဆိုတာကိုမြင်နိုင်တယ်ပေါ့နော်ဟုတ်လားဒါကြောင့်အကြောင်းတရားကိုမှန်အောင်ဘုန်းဘုန်းတို့မလုပ်လိုက်ဖို့လို့ပြင်လိုက်ဖို့လိုတယ်အဲ့ဒါဘလို့ပြင်မလို့သတိလေးပဲထားလိုက်ဟုတ်လားအကြောင်းကိုပြင်လိုက်တာနဲ့အကျိုးရလက်ကလည်းဘာဖြစ်သွားပြောင်းလဲသွားနော်အဆုံးစုံအကျိုးရလက်ကဘယ်ထိပြောင်းလဲသွားမလို့ထင်လဲနော်ကိလေသာတွေငြိမ်းရတဲ့အဆင့်ထိဒါဘုန်းဘုန်းတို့ ကြီးမန်းချက်ထားမျှော်လင့်ချက်ထားပြီးတော့ဘုံဘုံတို့ကပြောင်းလဲဖို့မလုပ်ကြမှာတော့စူးစမ်းကြရမှာဟုတ်လားဒါပါလေအပ္ပမာဒရဲ့တန်ဖိုးကိုမြင်မှဘုံဘုံတို့ကအပ္ပမာဒတရားနဲ့နေလိုတဲ့စိတ်ထက်သန်နေလိုတဲ့စိတ်ထက်သန်မှလည်းပဲနေမယ်နေမှလည်းပဲသူ့ရဲ့အကျိုးရလဒ်ကိုဘုံဘုံတို့ရရှိမယ်သူ့အကျိုးရလဒ်ကိုရမှလည်းပဲသူ့ကိုပို့ပြီးတော့တန်ဖိုးထားမယ်တန်ဖိုးထားလေခိုင်မြဲအောင်လုပ်လေဒီလိုနဲ့ဘုံဘုံတို့ဟာကောင်းသောလေပတ်ချင်းဖြင့်ရှေ့ကိုခရီးရောက်အောင်ကြိုးစားအကောင်းနဲ့ပေါ်တဲ့သဘောလေးတွေပြောနေတာဘုံဘုံကဟုတ်လား သူကြပါသူဘိန်းတစ်ဘိန်းလှိမ့်သွားတယ်လက်ပတ်လို့ရှေ့ရောက်ရောက်သွားတာပေါ့ကားဘိန်းလေးလဲရှေ့ရောက်သွားတယ်စေကူးတဲ့ပေါ်တာကိုပြောတာပါဟုတ်လားအဲ့ဒါလိုပဲဘုံဘုံတို့ကအပမဒရဲ့တန်ဖိုးကိုမြင်တယ်မြင်တော့ရအောင်လုပ်တယ်ထိုက်တဲ့လောက်ရတော့အကျိုးရှိမှန်လက်တွေ့အရာသိတယ်သိတော့ဘိုးတန်ဖိုးထားတယ်တန်ဖိုးထားတော့ထက်ရှာထက်ရှာတော့ထက်ရထက်ရတော့ထပ်ပြီးတော့တန်ဖိုးထားပြီးတော့ဒီလိုနဲ့ဘုံဘုံတို့ကကောင်းသောလက်ပတ်ချင်းလေးတွေလက်ပတ်နိုင်မှုမလိုဘူးလား နော်ဆက်ကဆက်ဆိုတာလဲပတ်သွားတယ်ပေါ့မကောင်းတဲ့ဆက်လည်းရှိတယ်ကောင်းတဲ့ဆက်လည်းရှိတယ်ဒါဥမာတွေကောင်းတဲ့ပေါ်လာတဲ့ပြောရင်တရားရှည်ကုန်လိုက်မယ်ဟုတ်လားအဲ့တော့အဓိပ္ပာယ်ပါတော့အပမာဒရဲ့တန်ဖိုးကိုနားလည်ဖို့အပမာဒနဲ့နေကြည့်နေကြည့်လို့တန်ဖိုးကိုရှီမှန်းသိလေလေအပမာဒနဲ့နေလို့စိတ်ထက်တန်လေလေအဲ့ဒီနီးနဲ့အပမာဒကိုမပြောက်ပြက်အောင်ဘုံဘုံတို့တွေကစောင့်ရှောက်ဖို့လိုတယ်ဟုတ်လားအပမာဒကိုစောင့်ရှောက်နိုင်တယ်ဆိုတာ ထိုက်တဲ့အသိဉာဏ်မရှိဘဲနဲ့မဖြစ်နိုင်ဘူးဟုတ်လားအပမဒရဲ့တန်ဖိုးကို နားလည်တဲ့အသိဉာဏ်နားလည်သည့်အားလျော်စွာအပမဒကိုရှိအောင်လုပ်လို့အပမဒရဲ့အကျိုးရလဒ်ကိုခံစားရတဲ့အဆင့်ထိအသိဉာဏ်တော့မြင့်လာလေလေအပမဒကိုမပြည့်စည်အောင်စောင့်ရှောက်လေလေပဲအဲ့ဒါမြတ်စွာဘုရားဘလို့တောင်ဟောတော့အပမဒရဲ့တန်ဖိုးကိုတကယ်သိပြီးတော့တကယ်နားလည်လာပြီဆိုရင်အဲ့ဒီပညာရှိဟာအပမဒကိုအလွန်တန်ဖိုးကြီးတဲ့ယတနာဥစ္စာပစ္စည်းကိုမပျက်စီးအောင်စောင့်ရှောက်တယ်လို့မျိုးသူစောင့်ရှောက်တယ်တဲ့ အပမာဒရဲ့တန်ဖိုးကိုနားမလဲကြတဲ့အပမာဒနဲ့လည်းပဲနေလိနေထမရှိကြတဲ့ပုံကိုယ်တွေကြတော့မိဖို့ပဲစူးစမ်းနေတာတဲ့ဆိုလိုတာကမိုက်တဲ့လူတွေဟာပမာဒနဲ့နေတာနော်ညံရှိတဲ့လူတွေဟာအပမာဒနဲ့နေတာဒါသူများကိုဝေဖန်မှုမဟုတ်ပါဘူးကိုကိုကိုဝေဖန်ကြည့်ရမယ်အပြန်အလှန်အားဖြင့်ဟုတ်လားမေ့နေပြီဆိုရင်ငါလူမိုက်ဖြစ်နေပြီဒါရိုးရိုးလေးပဲတတိမရှိဘူးနော်ဂျုံအားအာယုံ နော်ဖြစ်တယ်လို့အတွေးတွေနဲ့ဘဝကိုသွားနေတယ်မိုက်နေပြီလူမိုက်ဖြစ်နေပြီဟုတ်လားအဲ့ဒီနေရာမှာဘုံဘုံတို့အပမာဒကိုအစားထိုးနိုင်မယ်ထိုက်တဲ့အကျိုးရလက်ကိုလည်းရမယ်ဟာဒါလေးနဲ့ပြုံပွေ့ပြီးတော့သွားနေတယ်ဆိုရင်အော်တော်သေးတယ်ထိုက်တဲ့အတိကလေးရှိနေလို့ဟောဒီလိုနားလေအောင်နော်ဒါကိုမြတ်စွာဘုရားဟောထားတာလေးရှိတယ်အခုဘုံဘုံပြောတဲ့အတိဘယ်လေးကိုမြတ်စွာဘုရားဟောထားတာရှိတယ်အဲ့ဒီအတိဘယ်တွေကိုပဲကြည်ပြီးတော့ဘုံဘုံကပြောနေတာဟုတ်လား မာဒမနုယုံစံတိဘာလာဒုံမေတီနောဇနာအပမာဒင်စမေရာဝိတနံတိထံဝရခတိမဟာပမာဒမနုယုံစေထမာကာမရတိတန်ထဝံအပမထောဟိဇာယံတော်ပါပောတိဝိပူလံဒုက္ခဒီကထာလေးနှစ်ပုဒ်ဒါလေးပြီးရင်ဘုံဘုံတို့တရားဆုံးသတ်ဟုတ်လားဘာပြောတော့ဘာလာမိုက်မဲကုံသောဒုံမေတိနောပညာမဲကုံသောဇနာလူတို့သည် ပမာဒမေလျောခြင်းကိုအနုယုံစံတိလုံးလပြုကုန်ဤဝါဖြစ်စေကြကုန်၏ လူမိုက်တွေညံနေတဲ့လူတွေဟာမေခြင်းကိုပဲဖြစ်စေနေတယ်တဲ့ဘဝမှာမေခြင်းနဲ့ပဲတွဲပြီးတော့သွားနေကြတယ်မေရာဝီကြောင်းကျိုးမြင့်သည့်ပညာရှိသောပုဂ္ဂိုလ်သည်အပမဒင်းစမမိမလျောခြင်းကိုသာလျှင်တဏ္ဍတိထံမြတ်သောဥစ္စာယတနာကိုကဲ့သို့ရကတိစောင့်ရှောက်၏နော်တတိရှိတဲ့လူအတိရှိတဲ့လူအမျော်မြင်ရှိတဲ့လူနော်အလွန်တရာမှအကျိုးကျေးဇူးကိုဖြစ်ထွန်းစေတဲ့အပမဒတရားကို တန်ဖိုးကြီးယတနာပစ္စည်းကိုမပျက်စီးအောင်စောင့်ရှောက်တယ်လို့စောင့်ရှောက်တယ်တဲ့ဒါဘာလို့မြတ်စွာဘုရားဒီကထာဟောတာတော့ဘုန်းတို့မကြမကြပြောဖို့ပါတယ်ဒီကထာလေးကနော်တာဝတိမြို့မှာဒုက္ခဒုက္ခယဉ်ကျေးမှုတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ဘာလတ်နခတ္တပွဲသဘင်ဆိုတာရှိတယ်လူမိုက်တွေပြောတယ်ပွဲပေါ့နော်အကြောင်းတစ်ခုကိုပြပြီးတော့ခုနှစ်ရက်လောက်တောင်သူတို့တောင်းကြမ်းကြတယ် တချို့ဆိုအဝတ်မဝတ်ဘူးတချို့ဆဲဆိုတွေ့တဲ့လူကိုတခါတည်းရုပ်ရုံမာမာတွေပြောဟာတွေ့သမျှအိမ်ဆူညံပွက်ပြီးတော့ပတ်စံတောင်းမပေးသမျှမသွားအဲ့လိုမျိုးပေါ့နော်အဲ့တော့ဟိုဉာဏ်ပညာနဲ့ပြည့်စုံကြတဲ့စိတ်ကောင်းနှလုံးကောင်းရှိကြတဲ့နော်တဘာဝကြကြနေနိုင်ခြင်းတဲ့ပုံကိုယ်တွေကြတော့အဲ့ဒီပွဲတော်ရဲ့အတွင်မှာလမ်းမကိုမထွက်ရဲဘူးအိမ်ထဲမှာပဲနေရတယ် အဲ့ဒါမြတ်စွာဘုရားမှုပြုတဲ့တန်ဃာတွေလည်းဆုံးမကြောက်ရဘူးတရားဓမ္မတွေကကြောက်သွားပြီးတော့ဆုံးပိုးရတယ်ခொနည်းရက်ပြည်မှာ ပွဲပြီးသွားပြီဆိုတော့မှသွားရတယ်အဲ့ဒီအနေအထားကိုအခြေပြုပြီးတော့မြတ်စွာဘုရားဒီကထာလေးကိုဟောတာလူမိုက်တွေဟာမေ့ဖို့ပဲကြိုးစားနေတာဟုတ်လားသူတို့ကိုဓာတ်လိုက်ပြောတာပါပဲပြောတာတော့ဒါပေမဲ့မိတဲ့လူအလုံးကိုထိတာပေါ့နော်ဟုတ်လားပြောတာတော့အဲ့ဒီခေတ်ကအဲ့ဒီလူတွေကိုပြောလိုက်တာဒါပေမဲ့အခုခေတ်ထိဘာလုပ်နေတုံးထိနေတုံးပဲမေ့ရင်ပါတော့ လူမိုက်ပေါ့နော်ကိုကိုအကျိုးမဲ့အောင်လုပ်နေတာကိုကိုကိုအကျိုးမရှိအောင်လုပ်နေတာဟုတ်လားမမေ့ဘူးဆိုရင်တော့ဘာတော့ပညာရှိပဲယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်နော်ယဟန်ပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ်နော်ဒီပေတန်နဲ့ဘုံဘုံတို့တိုင်းကြည့်မယ်ဒီချိန်ကုန်နဲ့ချိန်ကြည့်မယ်ဆိုရင်မေ့ရင်ဘာတော့လူမိုက်ပဲမမေ့ဘူးဆိုရင်ဘာလဲပညာရှိပဲနော်အဲ့ဒါကိုမြတ်စွာဘုရားဆက်ပြီးတော့ဂါထာတစ်ပုဒ်ထပ်ပြီးတော့ပြောတယ်သူနှစ်ပုဒ်တွဲလေးဘာလာမိုင်မဲကုံသောဒုံမေတိနော်ပညာမဲကုံသောဇနာလူတို့သည် တမာရမေလျောခြင်းကိုအနုယုံဇန်တိအဖန်မှလုံးလာပြုကုန်၏ဝါဖြစ်စေကြကုန်၏မေသာဝီကြောင်းကျိုးမြင့်သည့်ပညာရှိသည်အပမဒင်းစမမေ့မေလျောခြင်းကိုလာလျင်တိဋ္ဌံတဏမြတ်သောဥစ္စာယတနာကိုကဲ့သို့ရက္ခတိစောင့်ရှောက်၏ပမာဒံမမေ့မလျောခြင်းကိုပမာဒံမေ့လျောခြင်းကိုမာအနုယုံစေထမဖြစ်စေကုန်ရာမေ့လျောခြင်းကိုမဖြစ်စေနဲ့တဲ့ ကာမရတ္တိတန်ထဝဝိထုကာမကိလေသာကာမ၌မွေးလျောခြင်းကိုဆိုအပ်သောတဏတန်ထဝကိုဒီမာဝိနထမရစေကြကုန်လဲဟိမှန်လာပေစွာ အပမထောမမိမလျောသည်ဖြစ်၍ဇာယံတော်ရှုရှင်ခြင်းပွားများ၍နေသောပုဂ္ဂိုလ်သည်ဝိပုလံကြီးကျယ်ပြံ့မျောသောဒုက္ခချမ်းသာခြင်းသို့ပပောတိရောက်၏မေ့လျော့ခြင်းနဲ့ပြောမနေနဲ့မေ့လျော့ခြင်းထဲမှာမဖြစ်စေနဲ့ကိုယ့်ရဲ့ဘဝဖြစ်စဉ်ကြီးကမေ့လျော့ခြင်းထဲမှာကြမနေစေနဲ့ဒါပြောတာနော် ဝိထုကာမကိလေသာကာမမှာပျော်နေတယ်ဆိုတဲ့အပျော်နဲ့လည်းပဲဘဝမှာမသွားနေတယ်ဘာဖြစ်လို့တော့အဲ့ဒါတွေကိုရှောင်ပြီးတော့ပမာဒနဲ့ကာမကိုရှောင်ပြီးတော့ဟုတ်လားအပမာဒနဲ့မြန်သွားနိုင်မယ်ဆိုလို့ရှိရင်အဲ့ဒါတွေကြောင့်ရတဲ့ချမ်းသာထက်သာလွန်တဲ့ပြောရင်ကာမကြောင့်ရတဲ့ချမ်းသာထက်သာလွန်တဲ့နော်ဝိပုလဒုက္ခတဲ့နော်ကြီးကျယ်ပြန်ပြောတဲ့ချမ်းသာနိဗ္ဗာန်ချမ်းသာကိုရည်ညွှန်းတာပေါ့နော်အဲ့လိုကြီးကျယ်ပြန်ပြောတဲ့တတန်တရားလုံးမရခဲ့ဘူးသေးတဲ့ချမ်းသာမျိုးကိုတော့ဘာလို့ ရနိုင်နေလို့မြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်ဒါလေးကဏိကုံးချုပ်ကလေးပေါ့နော်ကိုကိုကိုလူမိုက်လားပညာရှိလားနော်ဒီပေတံလေးနဲ့တိုင်းတာပြီးတော့ကြည့်ဖို့ဒီမေကွန်းလေးနဲ့ကိုကိုကိုဘာတော့စစ်ဆေးကြည့်ဖို့ဟုတ်လားမေ့နေပြီကွာတတိမရှိဘူးကိုခန္ဓာဘာဖြစ်လို့ဖြစ်နေမှမသိဘူးဆိုရင်အဲ့ဒီအချိန်ဘာဖြစ်နေပြီတော့လူမိုက်ဟုတ်လားခန္ဓာမှာတတိလေးထားပြီးတော့နေတယ်ဟောဌာနလေးပြုအောင်မှအမှတ်ရတယ်နော်သီလဖြူစင်အောင်စောင့်ထိမ့်မယ်အမှတ်ရတယ်ဘာဖြစ်နေပြီတော့ပညာရှိရာရောက်သွားလို့ပညာရှိ ဟုတ်ပြီနော်အဲ့တော့ဘုန်းဘုန်းတို့ဒီကနေ့ညမင်္ဂလာတရားတွေထဲမှာအလွန်မှကြီးကျယ်တဲ့မင်္ဂလာတစ်မျိုးလို့ဆိုနိုင်တဲ့အပမဒေါသဓမ္မေတုဟုတ်လားဓမ္မေတုဒါနသီလဘာဝနာကုသိုလ်တရားတို့၌အပမဒေါမမိမလျော့ခြင်းသည်မင်္ဂလံမင်္ဂလာတရားဟုတ်လားဘာဝနာတရားကိုမမေ့ဘူးဆိုတာကိုအကျေချဲ့မယ်ဆိုရင်ဘာလာမလို့အိုနာသေးကွဲကနှစ်တွဲကိုမမေ့တာရဲ့ယုံနာအိဋ္ဌဒုက္ခအနတ္တကိုမမေ့တာရဲ့ဒါကိုချုပ်ပြီးတော့ပြောမယ်ဆိုရင် ဒုက္ခဖြစ်နေတဲ့အနေအထားကိုမမေ့တာ။အော်ဒုက္ခတွေဖြစ်နေတာ။ဒါကိုအမှတ်ရပါနော်။ဒုက္ခလွယ်လို့တခြားဘာဖြစ်နေတာမှမဟုတ်ဘူးဆိုတဲ့အမှတ်တတိဘုံဘုံတို့မှာ ရှိသင့်တယ်ပေါ့နော်။အဲ့ဒီအပ္ပမာဒတရားရဲ့နော်စွန့်ရည်တတိအပ္ပမာဒတရားရဲ့အပေါ်မှာမြတ်စွာဘုရားဂုံပြုပြီးတော့ဟောတဲ့ဒေသနာနော်အပ္ပမာဒတရားနဲ့နေသင့်တဲ့အကြောင်းဒါလေးတွေကိုဘုံဘုံတို့ဆက်ဆက်ပြီးတော့တဏှာကြီးနီးနီးလောက်အချင်းယူပြီးတော့ပြောပါတယ်ဟုတ်လား။ဒါကြောင့်အပ္ပမာဒဆိုတဲ့ မြင့်မြတ်တဲ့နော်မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးပမ်းအထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပူညာမျက်နှိပ်ပံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတည်း